ယနေ့20ရက်17လပိုင်း2021ခုနှစ်ကွန်တမ်ဗုဒ္ဓဆီရဆေမှာကြီးမှုပြီးတော့ကျင့်ပါတဲ့ဓမ္မသဘင်ပွဲကြီးမှာယနေ့တရားဓမ္မပေါင်းတော်ကောင်းတို့တွေဥစဉ်ရသော်ဖျက်ရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့သော တရားဓမ္မဒေသနာတော်များကိုမောဟကြခင်မှာဘုရားရှင်ကိုရောမြတ်ကြီးထာမကွင်တောင်းပါမယ်။ဘုံတော်နန္ဒဂန္တော်နန္ဒညာတော်နန္ဒဒီကိုတော်နန္ဒစัจ java လာကဘာမြေမောဖြံပြန်ကျုံမြအနန္ဒဒီကိုတော်တို့နဲ့ပြည့်စုံတော်မူသောမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဤသီလဂုံတမာတိဂုံပညာဂုံဝိမု ക്തി ဂုံဝိမု ക്തി ညာနာတသနာဂုံတို့ကိုအာယုံပြု၍ ဖះတပိတော်သည်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးနှင့်ဂင်္ဂါဝါလူသက်ဇုမကပွင့်တော်မူကြကုန်သောသူတော်ဘုရားရှင်ကိုရောမြတ်ပေါင်းတို့၏သီလဂုဏ်သမာဓိဂုဏ်ပညာဂုဏ်တို့ကိုအာယုံပြု၍ရှ िख ောပါ၏ရှင်ဖះမလေရန်ဖောလေရန်နိဗ္ဗာန်ပတိယစေတံတော်တရားတော်မြတ်ပေါင်းတို့၏ဂုဏ်တော်ကျေသူတော်တို့ကိုအာယုံပြု၍ဖះတပိတော်ရှ िख ောပါ၏ရှင်ဖះ အရိယာရေဖို့အတန်ကတော့ရှင်ကောင်းရှင်မြတ်ပေါင်းတွေ့ကြည်မြလာစွာသောသီလကုံသမာဓိကုံပညာကုံဝိမု ക്തി ကုံဝိမု ക്തി ညာနာတဒနာကုံတို့ကိုအာယုံပြု၍ဘုရားတပည့်တော်ရှ िख ိုးပါ၏ရှင်ဘုရားမိမိလိုလိုသစ္စာလေးပါးတရားကိုထောက်တွင်သိတော်မူကြကုန်သောပိစေကဗုဒ္ဓရှင်ကောင်းရှင်မြတ်ပေါင်းတော်၏သီလကုံသမာဓိကုံပညာကုံတို့ကိုအာယုံပြု၍ရှ िख ိုးပါ၏ရှင်ဘုရား မိခင်ပါခင်ဆရာသခင်ကျေးဇူးရှင်အပေါင်းတို့ဤဂုဏ်တော်ကျေးဇူးတော်တို့ကိုအာယုံပြု၍ရှိခိုးပါ၏ရှင်ဗျာဘုရားတရားသံဃာယတနာမြတ်သုံးပါးနှင့်တကွာအနန္တနန္ဒငါးပါးတို့ဤဂုဏ်ကိုအာယုံပြု၍ဘုရားတိပိတော်သည်ရှိခိုးပါ၏မြတ်နိုးပါ၏ပူဇော်ပါ၏ဘုရားမြတ်စွာဘုရားရှင်ကိုရောမြတ်ကြီးတရားမင်းပိုင်ခြင်းဖြစ်တော်မူသောသီလဂုဏ်တမာတိဂုဏ်ပညာဂုဏ်တို့နှင့်ပြည့်စုံတော်မူသောမြတ်စွာဘုရား အရဟံသဘဂဝါဆုံးကိုပါသောကိုတော်တို့နှင့်ပြည့်စုံတော်မူသောမြတ်စွာဘုရားဒေဝဗုဒ္ဓမံကိလေသာမံခန္ဓာမံမိတုမံပိသင်္ခါရမံတိဟုသောမံငါးပါးကိုအောင်မြင်တော်မူသောမြတ်စွာဘုရားဘောဝေနိဝါဒနုတ်တတိညာတိပါဇက်ကိုညာအတဝခရညာတပိညုဒကျွညာတော်တို့ကိုဆရာမကုတရားမုံညာဖြင့်ထောထွေသိတော်မူသောမြတ်စွာဘုရားမြတ်စွာဘုရား တရားမင်းပိုင်ခြင်းဖြစ်တော်မူသောမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့သောတရားတော်မြတ်ကိုဘုရားတပည့်တော်ဟောပြောတွင် ပြုတော်မူပါမြတ်စွာဘုရားဘုရားတပည့်တော်နှင့်တကွတရားဟောတရားနာကြကုန်သောတရားဓမ္မအပေါင်းသူတော်ကောင်းတို့နှင့်ဘုရားတပည့်တော်တို့သည်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးနှင့်တရားတန်ခါယရနာအာယုံကြည်မြတ်သောလက်ဆုံးမိုး၍ရှ िख ိုးကြပါကုန်၏မြတ်စွာဘုရားမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟောကြားတော်မူခဲ့သော တရားတော်မြတ်ကိုဖရာတပည့်တော်သည်တရားတော်မှာအပေါင်းသူတော်ကောင်းတို့အားနားလည်နိုင်ပါစေခြင်းကြောင့်ငါဟောကြားပေးပါမည်ဖရာတရားကိုနာယူလဲနာယူနိုင်ကြပါစေနားလဲနားလဲနိုင်ကြပါစေနားလဲနိုင်သည့်အတိုင်းနာယူသည့်အတိုင်းလည်းပဲကြင်ကြံကြောကုတ်ပွားများအထောက်နိုင်ကြပါစေကြင်ကြံကြောကုတ်ပွားများအထောက်နိုင်ပြီးတက္ကလာ မတရားဖို့တရားနိဗ္ဗာန်တရားကိုလည်းရနိုင်ရောက်နိုင်ကြပါစေထိုကဲ့သို့ကောင်းမြတ်သောစိတ်စေရနာဖြင့် မြတ်စွာဘုရားဘုရားတပည့်တော်အတရားဓမ္မမြတ်ကိုဟောပြောခွင့်ပေးတော်မူပါအရှင်ဘုရားယနေ့ဦးဇင်းတို့တရားဓမ္မပေါင်းသူတော်ကောင်းတို့တွေဦးဇင်းတို့မနေ့ဖန်ပါလဲဟိုကမာသတိပဋ္ဌာနာတုတ်ကဦးဇင်းတို့ကာယ ानु ဘဒနာအပိုင်းမှာပရိကူလမနတိရမနတိကာရအပိုင်းဘက်ကိုဦးဇင်းတို့ဟောတော့မယ်အဲ့တော့ဒီနေ့လဲဒါကြောင့်မို့ မနက်ဖြန်နဲ့ဆက်ဆက်တဲ့တရားကို ရှာကြည့်တော့ရူပနန္ဒာတနည်းခေါ်ရင်ဇနပရကလျာနီနောက်နာမည်တစ်မျိုးကနန္ဒာတဲ့ရူပနန္ဒာဇနပရကလျာနီနန္ဒာလို့အမည်ရတဲ့မြတ်စွာဘုရားရဲ့နှမတော်ဇနပရကလျာနီလို့အများသိကြတဲ့ ထေရီမာကြီးရဲ့အကြောင်းကိုယနေ့ဟောပြီးတော့အတုပဘာဝနာကမ္မထံ32ခုထာသတွေရောပြန်ပြီးတော့ရှုတဲ့ရှုွက်နဲ့ထေရီမာကြီးတန္တရာဝဆင်းရဒုက္ခကလွတ်သွားတာဒီလောကကြီးထဲမှာမာနေနဲ့မာနတွေနဲ့အလှကုန်တွေမောက် စည်းစိမ်ဂုံတွေမောက်ကိုကိုကိုထင်ကြီးနေရတဲ့ဘဝလောကကြီးဟာတကယ်တော့ဘာမှမဟုတ်ဘူးဘာမှအနှစ်သာရမရှိဘူးဆိုတာကိုမြတ်စွာဘုရားမြင်အောင်ပြသွားတာအဲ့ဒီထေရီမာကြီးရဲ့ဘဝနဲ့ဓမ္မကိုဇနပရကလျာဏီထေရီမာကြီးဤဘဝနှင့်ဓမ္မဆိုတဲ့ခေါင်းစဉ်နဲ့ယနေ့ဦးဇင်ဟောကြားပေးပါမယ်။ တရားထုတ်ကြတဲ့တရားယောဂီများတရားအထုတ်တဲ့အခါကျတော့ဦးဇင်းတို့ပါတိဟာရိယကမ္မထံတပ္ပထကမ္မထံဆိုပြီးတော့ဒါကမ္မထံနှစ်မျိုးပါတိဟာရိယကမ္မထံဆိုတာကအမျက်မပြတ်ကိုနှလုံးသွင်းတဲ့ကမ္မထံပေါ့အဲ့ဒါကပုဂ္ဂိုလ်စရိုက်နဲ့တင့်လျော်တဲ့ကမ္မထံကိုရွေးပြီးတော့အထုတ်တာ ဥပမာစိတ်တွေကသိပြန့်လွင်လွန်အားကြီးတယ်စိတ်တွေမတည်ငြိမ်ဘူးအာနာပါနကမ္မထမ်းတို့သုံးကြတာပေါ့အခြားခြားလဲမိမိတချို့တေလေးကစိတ်ဓာနုပဒနာကြိုက်မယ်တချို့တေလေးကဝေဒနာနုပဒနာကြိုက်မယ်အဲကိုနှစ်သက်တဲ့ကမ္မထံကိုကြိုက်တာရှုလို့ရတယ်ဒါကကိုနဲ့အမြဲဆောင်ထားတဲ့ကမ္မထံကိုပြောတာတပ္ပထာကမ္မထံဆိုတော့ဦးဇင်းတို့ခုခဏနာပြောနေတဲ့ ဗုဒ္ဓနုတ္တိကမ္မထာယေမေတ္တာကမ္မထာယေအတုပကမ္မထာယေမရဏတတိဆိုတဲ့ကမ္မထာယေအဲ့ဒီကမ္မထာ၄မျိုးကြတော့ तू ကအမျက်မပြလိုအပ်ရင်လိုအပ်တယ်လို့နော်လိုအပ်တယ်လို့သူ့ကိုတခါတည်းပွားများရဥပမာဘေးရနဲ့အတိုက်ခိုက်တွေတိတ်များနေပြီဆိုရင်မေတ္တာကမ္မထာနာနာလောက်ရတော့ မေတ္တာကမ္မထာကိုနာနာပွားများဘာလို့လဲဘေးရန်များ အတိုက်ခိုက်တွေများတယ်မြင်အမမြတ်တွေအနှောက်ယှက်တွေများပြီဆိုရင်အဲ့ဒါမေတ္တာကမ္မထာကိုပွားများပေးရတခါတည်းကံနေနှိမ့်လိုက်တာတခုပြီးတခုအာကုသို့ဂျိုးစိုးဝင်လာပြီးတော့ဟောဖြစ်လိုက်ဒီဟာဖြစ်လိုက်အာကုသို့တွေလှိမ့်ဝင်ပြီးတခုပြီးတခုတခုပြီးတခု ဖြစ်နေရင်ဘာလို့ရဂုံတော်များများပွားပြရတယ် မြင်တိုင်းမြင်တိုင်းမှာကိလေသာတွေကြီးပဲဖြစ်ပြီးတော့ကိုယ်စိတ်မှာကိလေသာ အနှိမ့်ဆက်ခံရပြီဆိုရင်အတုပကမ္မထာကြီးရှုပေးရတယ်ကုသိုလ်တရားတွေမလုပ်ချင်တော့ဘူးမေ့လျော့နေပြီမာမာနတွေအာကြီးတခါတလေကုသိုလ်တွေပြင်းကြီးမလုပ်ချင်တာတို့ကိုကိုကိုမာမာနအာကြီးတာတို့ဖြစ်ပြီးတော့နေပြီဆိုရင်ဟောဘာလို့อ่ะမရဏတ္တိဆိုတဲ့ကမ္မထာကြီးပွားပေးရတယ် ဒါကလိုရင်လိုသလိုမိမိအဲ့ကမ္မထမ်းနေနဲ့သုံးလို့လည်းရတယ်ဒါမှမဟုတ်ဒီကမ္မထမ်းနေတဲ့ဟာပဲတခုချင်းကိုမိမိနှစ်သက်ရာလှုပ်သွားလည်းရတယ်ဝိသခာဆိုတဲ့အမျိုးသားဒီဟိုကျွန်းမှာတဏှာတလ၄ချိန်၄ချိန်၄ချိန်သူဘာကမ္မထမ်းနဲ့သွားလဲမေတ္တာကမ္မထမ်းနဲ့သွားနေရာနှမှာမေတ္တာတွေကြီးပဲလှည့်ဖို့ပြီးတော့အဲ့ဒီမေတ္တာကမ္မထာကနေတမာရိယအောင်ယူပြီးဝိပဿနာကူးတယ် ဩဘာဖြစ်သွားလဲယဟနာဖြစ်သွားတာပဲဖောက်တာဒေဝမထေတို့ဗုဒ္ဓနုတ္တိကမ္မထန်ကြီးပဲပွားနေတာမာနကမြတ်စွာဘုရားရုပ်ပွားတော့စင်တုပုံကိုဖန်သင်းပေးလိုက်တာဩလောဘဒေါသမောဟရှိနေတယ်မာနဖန်သင်းတဲ့ဘုရားတောင်ဒါလောက်ကြီးညိုဝယ်ဖြစ်သေးရင်တကယ်ဘုရားဆိုဘလောက်ထိကြီးညိုဝယ်ကောင်းမလဲလို့အဲ့ဒီမှာဘုရားပေါ်ကြီးညိုတဲ့စိတ်ဘုရားနုတ္တိကနေဟောကူပြီး အဲ့ဒီပီတိကိုဝိပဿနာရှုတာဟောတခါတည်းယဟနာကြီးဖြစ်တာပဲ။အိုးဖရာလက်ထက်ကတော့မထေမြတ်ဒီအတုဝကမ္မထံရှုရင်းနဲ့ထေမထေဒီတို့အခုဇနဗရကလျာဏီတို့ဒီအတုပကမ္မထံကနေပြီးတော့ဟောယဟနာဖြစ်တာမရဏတတိကမ္မထံကနေပွားပြီးတော့လဲပေါက်သွားတဲ့ပုံကိုယ်တွေလည်းအများကြီးပဲဖရာလက်ထက် အဲ့တော့ဒီကမ္မထန်တွေကလည်းဘယ်ကမ္မထန်ကကောင်းတယ်ဆိုးတယ်ရလို့မဟုတ်ပါဘူးမိမိရဲ့ဝါသနာနဲ့စရိုက်နဲ့ကိုယ့်ရဲ့အတိတ်ကလောက်ခဲ့တဲ့ပါရမီအဟုန်ကအဲ့ဒါကအကျိုးကျေးဇူးပြုသွားမှာပါဒါကြောင့်မို့ဒီကမ္မထန်တွေကိုအမြဲဆောင်သင့်တဲ့ကမ္မထန်ရဲ့ဒါကအခုလိုအမြဲဒါစတုရာရခလို့လည်းခေါ်ပါတယ်ကိုဆောင်ကမ္မထန်၄ပါးเนาะတပ္ပတကမ္မထန်လို့လည်းခေါ်တယ် ကိုသောကမ္မထံ၄ပါးလို့လည်းခေါ်ပါတယ်အခုဘုရားနှုတ်တတိမေတ္တာအတုပါမရဏတတိဒီဟာ၄မျိုးอ่ะဟိုကပါတိဟာရိယကမ္မထံဆိုတာသီးသန့်အဲ့ဒါမျိုးอ่ะမိမိတို့နှစ်သက်တာတစ်ခုခုကိုအဲ့ဒါကအမြဲကင်ထားเนาะစိတ်ကြိုက်စိတ်ဓာနုပဒနာရှုဝေဒနာကြိုက်ဝေဒနာနုပဒနာရှုကာယ ानु ပဒနာထဲမှာအာနာပါနာကြိုက်အာနာပါနာဓာတ်ကြိုက်ဓာတ်ပေါ့မိမိနှစ်သက်တဲ့ကမ္မထံတစ်မျိုးမျိုးကိုရှုရတာပေါ့နော် အဲ့တော့ဦးဇင်းတော်အခုဇနပရကလျာဏီဆိုတဲ့ထေရီမာကြီးရဲ့ဘဝအကြောင်းကိုဦးဇင်းတို့ပြန်သွားရင် ကဘာပေါင်းတသိန်းဘုရုမောတ္တရမြတ်စွာဘုရားရှင်ကိုရောမြတ်ကြီးရဲ့လက်ထက်တော်အခါတုန်းကတထေသမီးဖြစ်ခဲ့တယ်ဘုရုမောတ္တရမြတ်စွာဘုရားရှင်ကိုရောမြတ်ကြီး ဆွန်ပင်ပြီးတော့ကပ်ပြီးတော့ तू ကဘာစုပန်လဲဆိုတော့ဇံနဲ့အမြဲနေတဲ့ဧတရက်ကိုဆူတောင်းတာဘိက္ခုနီမှာတပါးကိုမြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဇံနဲ့နေလဲရှိတဲ့ဧတရက်ဇာယီဧတရက်ကို ပေးလိုက်တာသဘောကျလိုက်တာဦးဇင်းလည်းစဉ်းစားကြည့်တယ်ကြာမှာပေါ့လို့ ဇံဝင်စားပြီးနေတဲ့ပုဂ္ဂိုလ်ဘလောက်ချမ်းသာလဲစဉ်းစားကြည့်လေကိလေသာတွေនិဝရဏတွေကင်းစိတ်လေးတစ်ခုတည်းကိုဒါဦးဇင်းတို့ဇံဆင့်နေအထက်ညင့်တဲ့အစ်မပြောနဲ့တာမန်လေးကိုတော့အခုဦးဇင်းတို့တရားဓမ္မတွေဝင်လေထွက်လေဝင်လေထွက်လေလေးကိုမှတ်ကြည့်အဲ့လိုလေးမှားပြီးဝင်လေထွက်လေမှားရေးမှားရေးမှားရေးနဲ့ နာသီဝမှာအဲ့နမိတ်တွေရပြီလာပြီအဲ့နမိတ်လေးကိုအသာလေးထိုင်ကြည့်နာသီဝလေးမှာပဲကြည့်ကြည့်နှလုံးအိမ်လေးမှာပဲထားပြီးတော့ကြည့်ကြည့်အဲ့ဒီလိုလေးနမိတ်လေးကိုအသာလေးစိတ်ကိုအတိတ်လည်းမတွေးအနာဂတ်လည်းမတွေးပဲနဲ့အဲ့ဒီနမိတ်လေးပေါ်မှာစိတ်ကလေးကိုတင်ထားတာအဲ့ဒါလေးကိုကြည့်အဲ့ဒီကြည့်နေတဲ့ချမ်းသာလေးတောင်မှာ စိတ်ကဘေးကိုမခွာကြဘူးချမ်းသာနော်ဒါကြောင့်မို့ပြင်ပါချမ်းသာနဲ့ဒီချမ်းသာနဲ့ကဒါကြောင့်မို့လူချမ်းသာတဲ့နတ်ချမ်းသာပိုကြည့်တယ်နတ်ချမ်းသာတဲ့ဇန်ချမ်းသာပိုကြည့်တယ်မြတ်စွာဘုရားဇန်ချမ်းသာတဲ့မက်ချမ်းသာပိုချမ်းသာတွေဟာနိဗ္ဗာန်ချမ်းသာအစင်းနဲ့ကြွာသွားတယ်လို့အဲ့လိုဟောတာဒါခုဒီလိုနမိတ်လေးအလင်းလေးလောက်ရလာပြီဆိုတဲ့အကျင့်လေးတောင်မှ သားလေးနှလုံးအိမ်လေးထဲမှာအသားလေးထားပြီးတော့အဲ့နေရာလေးမှာစိတ်လေးစိုက်ပြီးအဲ့အကြီးတက်အလင်းတက်လေးထိုင်ကြည့်ငြိမ်အေးလောဘတွေလည်းပေါ်မလားဒေါသစိတ်တွေလည်းပေါ်မလားအတွေးတွေလည်းပေါ်ငြိမ်ချမ်းသာချမ်းသာချမ်းသာဩအခု ဇနဗရကလျာဏီထေရီမာကြီးဒါကြောင့်မို့ तू ကဒီချမ်းသာကိုဒီစုကြီးကို တောင်းလိုက်တာဘုရုမုဒ္ဒရာဘုရားရှင်ထံမှာရသော်ဘုရားတပည့်တော်အရှင်ဘုရားရဲ့တပည့်မှဘိက္ခုနီမာကြီးဇံဝင်စားနေတဲ့နေရာမှာအေတရက်ရတဲ့ကဲ့သို့ဘုရားတပည့်တော်လည်းအဲ့လို ဧတရက်ပိုက်ရှင်ဖြစ်ရပါလို့ဤဖရာလို့တထေသမီးဘဝနဲ့ကောင်းမှုတွေပြုပြီးတော့ဆူတောင်းလိုက်တာကောင်းမှုတစ်ခုဆိုတာတရားမို့ကဘာသိမ့်နဲ့ချီလည်းမပြတ်ဘူးအဲ့ဒီဘဝမှာလှုပ်လိုက်တဲ့ကောင်းမှုကံရဲ့အဟုန်နော်ဒါဆိုဘုရားရှင်ကိုရောမြတ်ကြီးကလည်းအနာဂတန်တညံတော်ကြီးနဲ့ကြည်လိုက်တဲ့အခါကျတော့ ချစ်သမီးတဲ့နောင်ကဘာတသိမ့်အလွန်မှာဂေါရမဗုဒ္ဓရဲ့နှမတော် အဖြစ်နဲ့သင်အဲ့ဒီဧတရက်ကိုရပါလိမ့်မယ်ဝမ်းသာလိုက်တာဝမ်းသာလိုက်တာဝမ်းသာလိုက်တာ တခါတည်းအာရပါရဖះရှင် ကိုတော်မြတ်ကြီးရဲ့တက်တော်ထင်ရှားဘဝမှာ ကောင်းမှုတွေကို မျိုးစုံပြုလိုက်တာ ဇဏပရကလျာဏီမြို့သမီးသေတော့ဘယ်ရောက်သွားတာဝရိန်သာနတ်ပြည်နတ်မိဘုရားကြီးဖြစ်တဲ့အဲ့ဒီကနေမှတခါတာဝရိန်သာယာမာတုတိတာနေမာနရတိပရနေမိတာဝသဝတိနမင်းနေနမင်းနေရဲ့မိဖုရားတွေအကြိမ်ကြိမ်အကြိမ်ကြိမ်ထောင်နဲ့ထောင်နဲ့ချီဖြစ်လူပြည်မှာစัจ java ရေမင်းကြီးမိဖုရားအကြိမ်ထောင်နဲ့ချီဖြစ်ရိုးရိုး agreement ဆိုတာတော့ မိဖုရားရဲ့ဘဝတွေဆိုတာပြောလို့တော့မရဘူးတဲ့ရောက်တဲ့ဘဝတွေရောက်တဲ့ဘဝတွေမှာသီလတွေမြဲခဲ့လို့ဂုဏ်တော်တွေပွားခဲ့လို့နော်တရားဘာဝနာတွေအားထုတ်ခဲ့လို့ဆုတောင်းတယ်တောင်းတယ်ဆိုတောင်းနေုံနဲ့ပြည့်တာမှမဟုတ်နဲ့ဖြည့်ရတာကိုဘုရားရှင်ကိုရောမြတ်ကြီးရဲ့တတ်တော်တင်ရှားဘဝမှာဆုတွေတောင်းတယ်ဘုရားကလည်းပြည့်မယ်လို့ပြောတယ်အဲ့တော့ဘုရားရှင်ထံ तू ဘလောက်ကြည်ညိုမလဲ ဖះရှင်ရဲ့အဆုံးအမတွေသူ့ပေါ်ဘလောက်တည်မလဲအဲ့ဒီတည်တဲ့ကောင်းမှုတွေပြုတဲ့ကောင်းမှုတွေကသူ့ကိုအကျိုးပေးပြီသူ့တခါတည်းအကျိုးပေးတော့ဘဝတွေမှာကြည့်လိုက်တာတခါတည်းဒီကဘာပေါင်းတသိန်းကိုတခါတည်းလူပြည်နတ်ပြည်လူပြည်နတ်ပြည်စုံဆံပြီးတော့ကိုတခါတည်းကြီးကျယ်မြင့်မြတ်တဲ့ ဘဝတွေကြီးပဲသူရရှိတယ်ခံစားရတယ်အဲ့လိုနဲ့နေရင်းနဲ့ဥစဉ်တို့အခုမြတ်စွာဘုရားတိဋ္ဌထမင်းသားဘဝရောက်တော့ဟောမိထွေးတော်ဂေါရမီရဲ့တမီမောင်နှမနော်ဖေတူမေကွဲအဲ့ဒါနှမတော်လာပြီးတော့ဖြစ်ရနှမတော်ဖြစ်ရတော့ ဖះလောက်တော့တောထွက်တောထွက်ပြီးတော့မြတ်စွာဘုရားပြန်ကြွလာတဲ့နေ့ကပိလဝရွှေနန်းတော်မှာရောက်တဲ့နေ့မှာဇနဗရထေဒီနဲ့ညီတော်နန္ဒာမင်းသားနဲ့တကယ်တမ်းတော့မောင်နှမအရင်အဲ့ဒါကိုတာကိယမျိုးတွေကဘဲလူနဲ့ဆွေမျိုးတို့ကအဆက်မခံနိုင် သူတို့မိဘဆွေမျိုးမောင်နှမချင်းပဲပြန်ပြီးတော့ထိမ်းမြလက်ထပ်ပြီးတော့ပဲသူတို့ကအဲ့ဒါမျိုးအိမ်တော်ပြုတ်ပြီးတော့သူတို့ဘဝတွေနေတော့အဲ့ဒီမှာထိနံအပ်ဖို့မင်္ဂလာဆောင်တဲ့နေ့မင်္ဂလာပွဲကျင့်ပါတဲ့နေ့မှာမြတ်စွာဘုရားနန်းတော်ကြွသွားတာညီတော်နန္ဒာမင်းသားရဲ့မင်္ဂလာပွဲမှာမြတ်စွာဘုရားတရားဟောပြီးတော့ မင်္ဂလာတရားဟောပြီးတော့ညီတော်နန္ဒကိုလက်ထဲသပိတ်ထဲပေးတာနောင်တော်ဖရာရဲ့သပိတ်မယူပဲပဲနေလို့ရမလားညီတော်နန္ဒနောက်ကနေပြီးတော့လှုပ်လေချီပြီးတော့သပိတ်တော်ကိုပွေမြတ်စွာဘုရားနောက်ကလိုက်တယ်မင်းပရိသတ်တွေကလည်းအကုန်လုံးလောက်ချီကြီးညို ရသော်ဖះရှေ့အကျွတ်ညီတော်နန္ဒကနောက်ကနေတပိတ်လေးပွေလိုက်ရှေ့ရောက်တော့ရသော်ဖះတပိတ်တော်ယူပါဖះလို့ကလည်းမလျှောက်ရဲဘူးလေဒီကလည်းနောက်ကမင်းပြိတ္တနဲ့ပွဲကြီးလမ်းကြီးကလောက်နေတဲ့အချိန်ရသော်ဖះရှေ့နားလောက်ကြရင်ငါတပိတ်တော်ယူတံကောင်းပါရဲ့နောက်ကနေတခါတည်းတပိတ်လည်းမပေးရဘဲနဲ့လိုက်လာတယ် မြတ်စွာဘုရားကလည်းတစ်ချက်မှလဲမကြည့်ဘူးတခါတည်းကြောက်တော်ကြီးကြွသွားတာညီတော်နန္ဒကဟိုပါသွားတော့ဇနဗရကလျာဏီကမောင်တော်မြန်မြန်ပြန်ခဲ့နော်လို့လန့်អော်လိုက်တာအတန်လည်းကြားတယ်ပြန်လာလို့ကလည်းမဖြစ်မြတ်စွာဘုရားကလည်းနောက်လဲပြီးအဲ့ဒါညီတော်တပိတ်လေးပေးလို့တခွမှမပြောတော့ဘယ်ထိပါသွားကြောင်းတော်ထိပါသွားကြောင်းတော်ရောက်တော့တပိတ်ချဘုရားရှင်ကိုရောမြတ်ကြီးထိုင်ချစ်ခိုးညီတော် နန္ဒမင်းသင်ကမဝတ်နိုင်ဘူးလားကွာရှင်မင်းဆိုတဲ့အမျိုးကမလောက်ရဲဘူးဆိုတာမပြောရဘူးတဲ့သူကတော့ထုံးစံမရှိဘူးတဲ့ဘာဖြစ်ဖြစ်လောက်ကိုလောက်ရပါမှန်မှဖြာလို့ထားလျှောက်လိုက်တာသွားတမ်းကရုံတုံးပြီးသင်္ကဝတ်ပေးစံဆိုပြီးတော့ညီတော်နန္ဒသင်္ကဝတ်ပေးလိုက်တော့သင်္ကနာဝေရတာဒီနေ့မင်္ဂလာဝိုင်းနဲ့ဟိုမှာပြက်ထားခဲ့ရတာစိတ်ကအိမ်ကျွဲနန်းတော်ပြန်ရောက်နေပြီလေ စိတ်ကနန္တော်ပြန်ရောက်နန္တော်ပြန်ရောက်တော့အဲ့ဒီမှာနေညီတော်နန္ဒတခါတည်းဘေးကယဟန်နေနဲ့တွေ့တော့လဲနောင်တော်ကြီးအာနာလို့တာလိုက်ခဲ့ရတာ တပည့်တော်မြင်ပျော်ပါဘူးဖုရားတပည့်တော်မြင်ပျော်ပါဘူးဖုရားဆိုတော့မြတ်စွာဘုရားလည်းသိတယ်လေတပ္ပိညုတရွှေညောတော်သခင်အဲ့တော့ဒါလေးဒီတိုင်းနေရင်းနဲ့အဲ့မှာနောက်တော့ညီတော်နန္ဒခေါ်ပြီးလက်လျှောက်သွားရအောင်ခေါ်သွား လမ်းလျှောက်သွားတော့အဲ့ဒီမှာမိလောင်နေတဲ့တော်ကြီးရဲ့ရောက်အဲ့မှာတင်ကိုတော်ပေါ်မှာမြောက်မာကြီးတကောင်တွေ့တော့ညီတော်နန္ဒမင်းဇနဗရကလေးကနေမြောက်အုံကြီးနဲ့ဘယ်သူဟာချောလဲစိတ်တွေဆိုးလာတယ်သူအလိုနိုင်ရမလားလို့ဆိုပြီးတော့စိတ်တွေဆိုးတော့ပြသွားဖျားပြုံးပြီးတော့အဲ့ဒီကနေပြီးတကိုးတော်နဲ့တာဝရိန်သာနတ်ပြည်လည်းခေါ်သွားရောနတ်သမီးတွေလည်းတွေ့ရော ဇဏဗရကလျာဏီနတ်သမီးနဲ့ဘုရားချောတယ်ဆိုမြောက်အိုကြီးလိုဖြစ်တော်ပါပြီဘုရားလို့ပြောတယ်တဲ့နော်သူကသူပဲပြန်ပြောတာနော်အဲ့တော့ပြတ်တော်ဘုရားကဲမင်းအဲ့နတ်သမီးတွေလိုချင်လားဒီကိလေသာအာယုံကာမဂုဏ်မက်နေတဲ့ပုံကိုဆိုတော့သူ့ကိုအဲ့ဒါနဲ့မြတ်စွာဘုရားလှည့်သားပလိုက်သူ့ကိုစိတ်ကိုပြောင်းပြစ်ခြင်းနော်ဆူးဆူးနေတဲ့ဟာကိုတခါတည်းအခြားဆူးတဆူးနဲ့ပြန်ပြီးတော့ ဒီဟာကိုပြန်ထွင်တဲ့ကဲ့သို့မြတ်စွာဘုရားဟာလိုချင်တာပေါ့ဗျာကဲလိုချင်ရင်အဲ့ဒါမန္တန်ရွတ်ရမယ်ဘာမန္တန်လဲ32ခုထာသနော်အခုအဲ32ခုထာသမန္တန်ပေးတာကေတာလောမနခဒန္တတေသောအဲ့ဒါမြတ်စွာဘုရားကဲရှုစမ်းဆိုပြီးလောက်တာပါရမီရှိတဲ့ပုဂ္ဂိုလ်ပဲတခါတည်းရှုမှတ်ပွားများလိုက်တော့ညီတော်နန္ဒ ယဟန္တာကြီးဖြေးသွားတော့အိမ်လည်းမလဲတော့အဲ့ဒီကနေပြီးတော့ရသော်ဖျားနန္တော်ကနေပြန်ကြွသွားပြီးတော့နောက်တော့ခမဲတော်သုတ်တော်ဒနာမင်းကြီးသီနာအောက်မှာပဲယဟန္တာဖြစ်တယ်ခမဲတော်သုတ်တော်ဒနာမင်းကြီးကလူဘဝနဲ့ယဟန္တာဖြစ်တာခမဲတော်သုတ်တော်ဒနာမင်းကြီးတို့တန်တတိအမတ်ကြီးတို့ ဘာဟိယရာဟုစီရိယတို့အဲ့ဒါတွေကလူဘဝနဲ့ယဟနာဖြစ်ကြတဲ့ပုံကိုယ်တွေနော်ဘာဟိရဘာဟိယရာဟုစီရိယလည်းလူဘဝနဲ့ယဟနာဖြစ်သွားတာနော်တန်တတိအမတ်ကြီးလည်းလူဘဝနဲ့ယဟနာဖြစ်တယ်သုတ်ဒေါဒနာမင်းကြီးလည်းလူဘဝနဲ့ယဟနာဖြစ်တယ်အဲ့တော့သုတ်ဒေါဒနာမင်းကြီးယဟနာဖြစ်ပြီးတော့ပြိဋိဘံပြုတ်တော့မြတ်စွာဘုရားသွားပြီးတော့မိသူချိုးဘွယ်ဒီဘာတွေသွားလှုပ်ပေး အဲ့ဒီကနေပြီးတော့မြတ်စွာဘုရားဝေသာလီ မဟာဝန်တော်ဘက်ပြန်ကြွတဲ့အချိန်မိတွေးတော်ဂေါရမီတို့လိုက်ပြီးတော့အဲ့ဒီမှာဘိက္ခုနီမဝုခွင်တောင်းကြတယ်မိတွေးတော်ဂေါရမီတို့လိုက်ဝဘိက္ခုနီမဝုခွင်တောင်းတော့အဲ့ဒီကနေပြီးတော့နန်းတော်ကြီးတဲကအဲ့ဒီမှာဘသူတွေအစဆုံးကပါသွားလဲဆိုတော့ညီတော်နန္ဒ နောက်တော့ရသောဒရာကသားတော်ရဟုလားအမွေတောင်းခိုင်းသေးတယ်ငါသားတဲ့နေခမဲတော်ကြီးတောထွက်သွားတော့ရွှေအိုးကြီးလေးလုံးဘယ်ဖွက်သွားတယ်မသိဘူးတဲ့တကယ်တမ်းကတော့ဖွက်သွားတာပေါ့ဘူးမြတ်စွာဘုရားအလောင်းတော်ရဲ့ဘုံကံကြောင့်မို့ပေါ်လာတဲ့မွေးမွေးချင်းပေါ်တော့ကရွှေအိုးတွေအဲ့ဒါကဘုရားအလောင်းဘုံကံကြောင့်ပေါ်လာတဲ့ရွှေအိုးကြိုက်တလောက်၌မကုံမှုလေးသိင်ချေကဘာတသိင်ပါရမီဖြည့်လှူဒန်းထားတဲ့အချိန်ကြောင့်ကုံသွားတာ အဲပေါ်လာတဲ့ရွှေအိုးဆိုတော့ဖះလောင်ကြောင်ပေါ်တဲ့ရွှေအိုးဖះလောင်တောထွက်တော့သူ့အသူပျောက်သွားတာကိုအဲ့တော့ဖះလောင်ကတောမထွက်ကြီးရွှေအိုးဖွက်သွားတယ်လို့ထင်လို့အဲနင့်ဖေသွားတောင်းနေအဲ့ရွှေအိုးကြီးလေးကိုဘယ်ဖွက်သွားမှမသိဘူးဆိုတော့မြတ်စွာဘုရားသွားတောင်းတော့အဲဟုတ်ပြီလာလိုက်ခဲ့ဆိုပြီးတော့အမွေပေးမယ်ဆိုပြီးခေါ်ပြီးသင်္ကန်းဝတ်ပလိုက်ရောသင်္ကန်းဝတ်ပလိုက်တော့သုတ္တောဒရဏမင်းကြီးအဲ့တုန်းကတတ်တော်ထေရှားရှိတယ် ရှင်ဖျားသားအချစ်မြေးအနှစ်ဖျားတပည့်တော်သားတော်နန္ဒမင်းသားကို အရှင်ဖျားမရှိတော့ထိနာအရိုက်ရာလွှဲအပ်မယ်ဆိုပြီးတော့တပည့်တော်ကြံစီပြီးတော့လက်ထပ်ပွဲလုပ်တဲ့နေ့အရှင်ဖျားတပည့်တော်သားတော်ကြီးကိုသင်္ကန်းဝတ်ပေးလို့တပည့်တော်ဝမ်းနေခဲ့ရတယ်ဖျားဩသားတော်ကြီးမရှိလဲအခုမြေးလေးရှိသေးတယ်ဟောဒီမြေးလေးကိုငါ ထီနံလွှဲအပ်မယ်လို့လှုပ်တော့လေအခုမြေးလေးပါခေါ်ပြီးဝတ်သွားတာရှင်ဖျားနောက်နောင်ရှင်ဖျားသူများသားသမီးတွေတော့ခွင့်ပြုချက်မရှိဘဲနဲ့သင်္ကန်းဝတ်မပေးပါနဲ့ဖျားတဲ့အဲ့ဒါသုတ္တရမင်းကြီးလျှောက်တာသားချင်းမြေးနေဖျားတဲ့တော်တော်ကိုခံစားရတယ်တဲ့နော်တော်တော်ကိုခံစားရတယ်တဲ့ကိုသားလေးတွေမြေးလေးတွေသင်္ကန်းဝတ်တာဘလောက်ပဲကောင်းပါတယ်ပြောပြောဟုတ်တယ်မဟုတ်လားနော် တကယ်တမ်းကြော်တယ်ခွဲကျင်ကြတာမဟုတ်ဘူးလူတန်ရောစဉ်ဆိုတာနော်လူတန်ရောစဉ်အဲ့ဒါကြောင့်မို့သောတရမင်းကြီးကရှောက်လို့မြတ်စွာဘုရားအခုဆိုသင်္ကန်းဖို့မယ်ဆိုရင်မိဘခွင့်ပြုချက်ရှိသလားအကုန်မေးရမိဘတွေခွင့်ပြုပါပြီဆိုမှဝတ်ပေးရနော်အဲ့တော့သားတော်ရာဟုလာလေးကိုလည်းမြတ်စွာဘုရားအမွေပေးမယ်ဆိုသင်္ကန်းဝတ်နောက်တော့သုတ္တရမင်းကြီးနိုင်ရွာစံတော့မိတွေတော်ဂေါတမီကြီးတို့ကလည်းဩဝေသာလီမှာ မဟာဝန်တော်မှာလိုက်သွားပြီးတော့အဲ့ဒီမှာတွေအကြိမ်ကြိမ်ခွင်တော်ပြီးဘိက္ခုနီမဝေါဆိုတော့ဘုဘကညီတော်အာနန္ဒာတို့အနုရုဒ္ဓာတို့ဗတ္တိယတို့အဲ့မှာတွေအကုန်လုံးကလည်းဆွေတွေမျိုးတွေကလည်းအကုန်လုံးတိတ်တထမင်းသားကနေဖျားဖြစ်တယ်မြတ်စွာဘုရားနောက်ကိုငါတို့လိုက်မယ်ဆိုအကုန်လိုက်သွားကြလိုက်သွားကြတော့ဇနဗရကလျာဏီဆိုတာသူက ဇနပုတ်မှာအလှဆုံးလို့ဆိုတာဇနပုတ်ဆိုတော့သူတို့ကပိလဝတ်ရွှေနန်းတော်ဇနပုတ်မှာရက်တော်တရာက လွှဲရင် तू ကအလှဆုံးပဲအဲ့ဒါကြောင့်မို့ဇနပရကလျာဏီမွေးဖွားတဲ့အချိန်မှာအများကသူ့ကိုနှစ်သက်လို့နန္ဒာအမတန်လှပလို့ရူပနန္ဒာနော်ရုပ်စင်းအမတန်လှပလို့အဲ့လိုနာမည်နဲ့ခေါ်ထားတဲ့ဇနပရကလျာဏီကဌိနာနဲ့မှာငုတ်တုတ်ကြံရရော အဲ့ဒါနဲ့မိတို့တော်ဂေါတမီကြီးကဆုံးမတယ်သမီးတဲ့နောင်တော်ဖရာရဲ့သာသနာတော်ကိုဆွေတွေမျိုးတွေအကုန်လိုက်ပြီးသင်္ကန်းဝတ်ကြပြီလေအကုန်လိုက်ပြီးတော့နောင်တော်ဖရာမှာဝိုင်းညံပြီးတော့နောင်တော်ဖရာရဲ့အဆုံးအမတွေတီးပြီးတော့လိုက်ပြီးတော့တရားတွေအထုတ်ကြတာသမီးလိုက်ပြီးအထုတ်ပါလားဟောအာမထုတ်ခြင်း ဘာလို့လဲဆိုသူကိုယ်သူ ပြင်းလိုက်သားလိုက်အလှပလေးနဲ့ဒီလိုနေတာကိုဒါလေးကိုနှစ်သက်နေတော့မိတွေတော်ဂေါရမီကြီးကဘာပြောလဲဆိုချစ်သမီးတဲ့အလှတရားတွေဟာ နောက်ဆုံးတော့အိုခြင်းမှာဆုံးတာပဲနော်ဘလောက်ပဲလှပါတယ်ပြောပြောတနေ့ကျတော့အကုန်အိုရပြီ တယ် OB ဆိုတော့လှတာကြံသေးလားဘာမှမရှိတော့ဘလောက်ပဲလှပါတယ်ပြောပြောဘလောက်ပဲဘလိုပဲပြောပြောအလှတရားတွေဟာနောက်ဆုံးတော့အိုခြင်းမှာလမ်းဆုံးသွားရတယ်ကျမ်းမာရေးတွေဘလောက်ပဲကောင်းပါတယ်တပည့်တော်ကောင်းပါတယ်ကောင်းပါတယ်ဘလောက်ပဲပြောပြောနောက်ဆုံးတော့နာခြင်းမှာလမ်းဆုံးသွားရတယ် အသက်တွေဘလောက်ပဲရှည်ပါတယ်ပြော့ပြော့နောက်ဆုံးမှာသေခြင်းမှာလမ်းဆုံးရမယ်အဲ့ဒီလမ်းကြီးသုံးလမ်းကရှောင်လို့လွှဲလို့မရတဲ့လမ်းဘလောက်ပဲလှလို့ဘလောက်ပဲကြမ်းမာရေးကောင်းကောင်းဘလောက်ပဲအသက်ရှည်ရှည်တနေ့အိုရမှာတနေ့နာရမှာတနေ့သေကိုတရားမှာချစ်သမီးတဲ့အဲ့ဒါကိုကြက်ကြက်နှလုံးသွင်း ငါအသက်ရှင်နေဆိုပြီးဒီတိုင်းနေနေမှာမဟုတ်ဘူးငါလှတယ်ဆိုဒီတိုင်းနေနေမှာမဟုတ်ဘူးငါကြမ်းမာရေးကောင်းတယ်ဆိုဒီတိုင်းနေနေမှာမဟုတ်ဘူးအဲ့ဓာတွေကိုကြက်ကြက်ဆင်ញင်နှလုံးသွင်းမှာချစ်သမီးလို့ပြောတော့မှာဩရာဇကြိုမြို့ဘက်ကို လိုက်သွားပြီးတော့အဲ့ဒီမှာဘိက္ခုနီမှာပြုတ်တာသရာပပ္ပစိတာမဟုတ်ဘူးနော်ဆွေတွေမျိုးတွေအကုန်လုံး သင်္ကန်းဝတ်သွားလို့တာမိဘတွေဆွေတွေမျိုးတွေအကုန်ပါလို့တာလိုက်ဝတ်ရတာသရာပပ္ပစိတဆိုတာသရာတရားနဲ့ရှင်ရန်ဖြစ်ကိုယူတာသရာပပ္ပစိတနော်အခုဟာကြတော့ဆွေတွေမျိုးတွေစီးတဲ့ဥစ္စာတွေအားလုံးဟာအခုပြောသလိုပဲတချို့တလေးကစီးတဲ့ဥစ္စာတွေပျက်စီးလို့ဝတ်တယ်တချို့တွေကဂုံပြက်လို့ဝတ်တယ်တချို့တလေးကမင်းဘေးတွေရှောင်ကျင်လို့ဝတ်တယ်ဟောအမျိုးမျိုးသောဝတ်နည်း ဘယာပပစိတလို့ခေါ်တယ်အမျိုးမျိုးသောဘေး အမျိုးမျိုးသော အကြောင်းကြောင့်ဒါလျင်သာသနာတော်တဲ့သင်္ကန်းဝတ်တာတရာပပစိတကြတော့အဲ့လိုမဟုတ်ဘူးဘုရားသာသနာကြည်ညိုလွန်းလို့ကိုဝတ်တာအဲ့တော့အခုဇနပရကလျာဏီတို့နန္ဒာမင်းသားတို့ကကြည်ညိုလို့မဟုတ်ဘူးမြတ်စွာဘုရားရဲ့ဒါအတိုင်းဝိုင်းနေရမှု အာနာလို့ဝတ်ရခြင်းဆိုအဲ့ဒါမျိုးဖြစ်တာ အဲ့လိုဖြစ်ပြီးတော့ကြင့်လိုက်တော့လဲဒါလည်းပဲစိတ်ကောင်းထားရင်အခုရဟန္တာဖြစ်တာပါပဲအခုလဲဇနဗရကလျာဏီလဲစစချင်းတော့ဘလောက်ထိမြန်သူ့မှာဖြစ်တယ်လဲဆိုတော့မြတ်စွာဘုရားကတဲ့တရားဟောရင်ဟောဒီရုပ်အပြစ်တွေကျွယ်လိုက်ဟောတာဒီရုပ်ကြီးကပုတ်တယ်ပွားတယ်ယုံတရားပဲစောက်စုပ်စရာပဲလို့ဟောတော့တော်ပါပြီတဲ့ငါတရားမနာကြင်ပါဘူးတဲ့လုံးဝမှမြတ်စွာဘုရားထံသွားပြီးတရားမနာဘူး ဘိက္ခုနီမဝတ်တယ်တရားမနာဘူးအဲ့ဒီတော့မြတ်စွာဘုရားအမိန့်ထုတ်တယ်ဘိက္ခုနီမတွေအဲ့ဒါအလှည့်ကြတရားနာရမယ်သူအเจ้าမှာအကုန်လုံးဒီတိုင်းလည်းပြစ်ထားလို့မရသူ့အဆောင်လေးတွေလည်းထားရတယ်ဆိုတော့အဆောင်ထားကျန်တဲ့ဘိက္ခုနီမတွေသွားပြီးတော့တရားနာသူကဘာလုပ်လဲအဆောင်ကြီးပဲလုပ်တယ်တဲ့ဘုရားကိုမတွေ့ခြင်းလို့เจ้าမှာအဆောင်ကြီးပဲစောင့်တယ် အခါမှသွားတရားမနာဘူးတဲ့အဲ့ဒါနဲ့မြတ်စွာဘုရားကိုစားမထက်ရဆိုပြီးမြတ်စွာဘုရား အမိန့်ထုတ်တယ်မြတ်စွာဘုရားကိုစားမထက်ရဆိုတော့အမိန့်တော်ကြောင့်ဘလို့မှနေလို့မရတော့အဲ့မှာလာရလာတော့ဘာလို့လုပ်တယ်ထင်လဲအိုးနောက်ကဘိက္ခုနီမှာတပါနောက်ထဲကနေအသာလေးကွဲနေတာတဲ့မြတ်စွာဘုရားမကြည့်ချင်ဘူးသူကဘာလို့လဲအဲ့ဒီဒီခန္ဓာကြီးကို ပုတ်တယ်ပွားတယ်ယွန်တယ်မုန်းတယ်ဆိုတာကြီးကိုဟောမှာကိုကြောက်တာသူ့မှာလေ။ဒါမှမဟုတ်မြတ်စွာဘုရားကရုပ်ကိုနှစ်သက်ရင်ဒုက္ခကိုနှစ်သက်တာပဲလို့ပြောတာ။ရုပ်ကိုနှစ်သက်ရင်ဒုက္ခကိုနှစ်သက်တာပဲတဲ့။အဲ့တော့ဘိက္ခုနီမကြီးကနောက်ကနေပြီးတော့ဇနဗရဘိက္ခုနီမကျန်တဲ့ဘိက္ခုနီမကြီးတပားရဲ့နောက်ကနေကွဲပြီးတော့အဲ့လိုနေ။ သိတယ်သဗ္ဗညုတရွှေညံတော်သခင်ဖရာရှင်ခြေရဲမှာအင်မတန်လှပတဲ့သူ့ထက် အများကြီးလှပတဲ့အမျိုးသမီးလေးဖန်နေတခါတည်းရက်ခတ်ပေးနေတာဒါလေးဖန်နေတာဘေးကနေပြီးရသော်ဘုရားတရားဟောနေတဲ့ဘေးကနေပြီးတော့အဲ့ဒါလေးဖန်နေထားတော့သူကလှမ်းကြည့်တာ လှမ်းလည်းကြည်လာရောအဲ့ဒီအမျိုးသမီးလည်းကြည်ပြီးတော့လှလိုက်တာငါးဖက်တောင်မှလှပါလားဒီလှပါတဲ့အမျိုးသမီးလည်းကြည်ပြီးဖះတော်မှဘယ်နေမှမသိဘူးအဲ့ကလေးမှပဲသူကြည်မြတ်စွာဘုရားလည်းသိတယ်တခါလဲမျက်နှာလေးတွေမျက်ခုံးလေးတွေနှုတ်ခမ်းလေးတွေလဲတိုင်းလေးတွေတခါလဲသူ့ရဲ့အဝတ်စားလေးတွေဒါလေးတွေကို ကြည်ရင် ကြည်ရင်ကြည်ရင်ကြည်ရင် မြတ်စွာဘုရားကဖန်သင်းလိုက်တယ်ဘာဖန်သင်းလိုက်လဲဆိုတော့အဲ့ဒီအမျိုးသမီးရဲ့နှစ်ဖူးကနေမှအဖူကြီးတစ်ခုပေါက်ထွက်လာနှစ်ဖူးကနေပြီးတော့အဖူကြီးပေါက်လာအဲ့ဒါကြီးကနည်းနည်းနည်းနည်းချင်းជីជីជីជីជីជីជីជីလာပြီးရောင်ကိုင်းလာအဲ့ဒါကြီးကရောင်ကိုင်းပြီးတက်လာပြီးအဲ့ဒါကြီးជីជីជីជីတက်လဲတက်လာပြီးအဲ့ဒါကြီးကတခါတော့ဘဝဆိုတခါတော့ပေါက်ကွဲသွားတယ်မျက်နှာပြင်ကြီးပေါ်မှာ သွေးတွေပြည်တွေအကုန်လုံးယိုစီးကြအမတန်မှလှပပါတယ်ဆိုတော့ဒီမျိုးသမီးလေးဟာချက်ချင်းနှစ်ဖိုးအောင်မှဘူကြီးပေါက်ပြီးတော့တခါတည်းအဲ့ဒီမှာသွေးတွေပြည်တွေအဲ့ဒါကြီးကဖူးဖူးရောင်ပြီးတော့တခါတည်းဘွက်ကလေးဆို ပေါက်လဲထွက်သွားရောဩသွေးပုတ်တွေပြည်ပုတ်တွေထွက်လာတော့ကြည့်ပြီးယွန်လိုက်တာဘလို့ဖြစ်သွားပါလဲ စောစောတော့ငါလှလိုက်တာနှုတ်ခမ်းလေးတွေမျက်လုံးလေးတွေအခုကြတော့တခါတည်းဟိုးသွေးပြည်တွေသွေးပုတ်တွေဒါတွေကလည်းအခုထက်လာပြီအရွယ်ကလည်းမတူတော့ပါလားစောစောကအင်မတန်လှတယ်ဆိုတဲ့ဟာလေးကအရွယ်ကလည်းတဖြည်းဖြည်းချင်းအိုးအိုးအိုးအိုးအိုးအိုးလာပြီ16နှစ်အရွယ်နဲ့အသက်20အစိတ်30နဲ့ တဖြည်းဖြည်းချင်းအရွယ်တွေကလည်းအိုးအိုးအိုးအိုးလာပြီးခန္ဓာကိုယ်ကြီးကတခါတည်းအိုးတခါတည်းအဖူတွေပေါက်လာတယ်အပိတ်တွေပေါက်လာတယ်တခါတည်းအဲ့ဒီမှာတွေဆန်တွေကလည်းဖြူကြလားသွားတွေကလည်းကျဲကြလားအနာတွေကလည်းပုတ်ပွားပြီးတော့အဲ့နာလေးမှာတင်တခါတည်းကိုယ့်ဟာကိုယ်တော်မှမထိုင်နိုင်တော့ပဲနဲ့ရှေ့ဦးလေးထောင်ပြီးတော့တခါတည်းအဲ့ဒီမှာ ပုတ်ပွားပြီးတော့အရိုးတွေဖြိုင်ဖြိုင်ကြလှပပါတယ်ဆိုတဲ့အမျိုးသမီးလေးဟာတဖြည်းဖြည်းချင်းအရွယ်တွေအကုန်ပြောင်းပြောင်းပြောင်းပြောင်းပြီးတော့ခန္ဓာကြီးတစ်ခုလုံးအပုတ်ကြီးတွေအပွားကြီးတွေဖြစ်ပြီးတော့အဲ့လိုလဲလာလိုက်ရောမြတ်စွာဘုရားကသူစိတ်ကြောက်သွားပြီထိတ်သွားပြီလန့်သွားပြီရုပ်ပေါ်မှာ မြင်သွားပြီဆိုတဲ့အခါကျမှအဋ္ဌိနံနဂရံကတံ မန္တာလောဟိတပင်တနံဆိုတဲ့ဂါထာနဲ့မြတ်စွာဘုရားချစ်သမီးအကြည်စမ်းအဲ့ဒီခန္ဓာကိုယ်ကြီးဆိုတာလေဟောစဘာပုတ်တွေလုံတဲ့ဦးဇင်းတို့စဘာတွေထဲ့တဲ့ကက်ဒီပုတ်တွေဆိုတာရှိတယ်တောမှာဆိုရင်သူကတောက်တိုင်နေနဲ့လှုပ်လှုပ်ပြီးတော့မှတခါတည်းအဲ့ဒီမှာဘေးကအကုန်လုံးဟိုဝါးတွေနဲ့ပတ်ချရန်ဟိုလှုပ်ပြီးတော့မှ တောက်ချေတို့နဲ့အကုန်လုံးလိမ့်ကြံပြီးတော့မှအဲ့ဒီထဲမှာဇဝါတွေထည့်တာဇဝါတွေထည့်တာရှိတယ်ဒါဥစဉ်တို့တောတွေမှာဆိုချက်သမီးတဲ့ဟောဒီခန္ဓာကြီးကလည်းကြည်သန်းအဲ့ဇဝါထည့်တဲ့ပုတ်ကြီးတွေနော်အဲ့ဓာကြီးတွေလိုပဲအဲ့ဓာတွေကလည်းတခါတည်းထင်းချောင်းနေနဲ့ဘေးကနေမှအမာခံဝါအမာတွေနဲ့အလဲကောင်ကတိုင်ရိုးတွေလောက်ပြီးမှဘေးကပတ်ရန် ပြီးမှတခါတည်းအဲ့ဒီမှာနောက်ချေးတွေနဲ့တုတ်ပြီးတော့မှတခါတည်းအကုန်လုံးဘေးကနေကြည်လိုက်ပုတ်ကြီးတစ်လုံးပဲအတွင်းထဲမှာတော့အဲ့ဒီမှာတက်သားတွေတိုင်နေဝါးတွေနောက်ချေးတွေနဲ့ပတ်ချလဲပြီးတော့မှန်ထားတာအခုလဲဒီခန္ဓာကိုယ်ကြီးကအယောတွေတိုင်ထူထားတာဟောဒီခန္ဓာကြီးကဦးဇင်းတို့တွေအခုခါယိုးကြီးရှိတယ် လက်မောင်းရိုးရှိတယ်ခေါင်းရိုးရှိတယ်လက်ပင်ရိုးရှိတယ်ခြေထောက်ရိုးရှိတယ်ဒီရိုးတွေမရှိရင်ပက်ကြည့်လို့ဣပြောနေပါအဲ့ဒီအရိုးတွေနဲ့တိဆောက်ထားတာတဲ့အရိုးတွေကို တိုင်ထူထားတာအရိုးတွေကိုတိုင်ထူပြီးတော့အကြောတွေနဲ့တုတ်ချီထားတာနော်နီးတွေနဲ့တခါတည်းတိုင်နေဝါးတွေကိုရက်ချီထားတယ်လို့ပဲတဲ့နော်အခုဦးဇင်းတို့ရဲ့ခန္ဓာကိုယ်ကြီးကလည်း အယိုးတွေကို တိုင်ထူပြီးတော့မှဟောဒီအကြောတွေနဲ့တုံနှောင်ထားတာအပိမတခါအသားဒစ်တွေနဲ့တခါတည်းအဲ့ဒီမှာလိုက်ဖို့ထားတာအသားဒစ်တွေနဲ့တခါတည်းနေရာအနှံ့မှာအသားဒစ်တွေဖြစ်အဲ့ဒီပေါ်မှာအရေတူရဲ့အရေဘားရဲ့နဲ့ပြန်ဖုံးလန်းထားလိုက်တော့ယောက်ျားလို့မိန်းမလို့တန်တန်ကြီးထင်နေတာတကယ်တမ်းကတော့จิตသမီးတဲ့ ယောက်ျားလို့ပြောနေတာမိန်းမလို့ပြောနေတာလူလို့ပြောနေတဲ့အဲ့ဒီအရာကြီးဟာအယောတွေကို တိုင်ထူပြီးတော့အသားတွေနဲ့အသွေးတွေနဲ့အဲ့ဒီမှာပြည်တော်ခမ်းမြအပြည့်လောက်ရှိတဲ့သွေးပြည်တွေရှိတယ်ခန္ဓာကြီးထဲမှာတပြည်သားလောက်ရှိတဲ့သွေးတွေနဲ့เนาะအသားတွေနဲ့အရေတွေနဲ့အကုန်လိမ့်ကြံအကြောတွေနဲ့တုတ်ထားတဲ့ခန္ဓာကြီးဘာတခုမှ အနှစ်သာရရှိတာမဟုတ်ဘူးချက်သမီးရဲ့တဲ့အဲ့ဒီခန္ဓာကြီးထဲမှာဘာရှိလဲဇရာစမိစုစအိုခြင်းတွေရှိတယ်သေခြင်းတွေရှိတယ်နော်မာနတွေရှိတယ်မက်ခောဆိုတဲ့မက်ခဆိုတဲ့သူတစ်ပါးကိုကျေးဇူးတရားတွေဖြည့်ဆည်းတတ်တာတွေရှိတယ်သူတစ်ပါးဂုံကျေးဇူးတွေဖြည့်ဆည်းတတ်တာတွေ မန္နေမာနတွေမောက်မာတာတွေအော်ခြင်းတွေနာခြင်းတွေထဲ့ထားတာအဲ့ဒီခန္ဓာကြီးတဲ့တကယ်တမ်းကျတော့အတုရံအတုစိန်ပုတိန်ပတ္တနန္တိသမုတ်တယဩဂရန္တံပဂရန္တံဘာလာနံအပိပတ္တိတံချက်သမီးအဲ့ဒီခေါင်းကြီးထဲမှာအခုပြောတဲ့အုံနောက်တွေထက် ခေါင်းကြီးထဲမှာကြည်လိုက်ရင်လည်းနှက်တို့ဆွဲတို့တလိပ်တို့အုံနောက်တို့ပဇက်က ထွက်လိုက်နှာခေါင်းကထွက်လိုက် နားပေါက်တွေကထွက်လိုက် မျက်စိပေါက်တွေကထွက်လိုက် ထွက်သမျှယောသမျှလည်းဘာတစ်ခုမှလည်းမကောင်းအဲ့ဒီကိုအောက်ကရန်တန်အထက်ကိုဆန်တက်ပြီးတော့ချွဲတို့နှတ်တို့တလိပ်တို့ထွက်လာတာတွေတခါတည်းအောက်မှာယောစီးနေရတဲ့ကျင်ကြီးတွေကျင်ငယ်တွေနဲ့ကြည့်နေတဲ့ခန္ဓာကြီး ဒီခန္ဓာကြီးအတွင်းထဲမှာဥတွေရှိတယ်အဲ့ဒီဥတွေကလည်းကြည်သားနော်အဲ့ဒီအိုတွေအခွေလိုက်အခွေလိုက်တဲ့မှာမစင်နေကျင်ကြီးတွေကျင်ငယ်တွေဒါတွေပဲရှိတာအဲ့ဒီခန္ဓာကိုယ်ကြီးကိုခွဲထုတ်ပြီးတော့အဲ့ဒီခန္ဓာကြီးကိုဖြန့်ပြီးတော့မြန်တာကြည်ဘာမှလိုချင်ပွဲနှစ်သက်ပွဲဆိုတာမရှိဘူးချက်သမီးရဲ့ဒီခန္ဓာကြီးဟာတကက်ယွန်တရားတွေနဲ့ပြည့်နေတာ ဒီခန္ဓာကိုယ်ကြီးကိုအခုအဲ့ဒီအရေတူတွေနဲ့အရေဘားတွေနဲ့အကုန်ဖုံးထားတော့ဖြူတယ်မဲတယ်လှတယ်ချောတယ်လို့ထင်နေတာတကယ်တမ်းကျတော့အဲ့ဒီအပေါ်ယံကအရေဘားတွေအရေတွေခွာကြည့်လေအရေတွေခွာလိုက်ရင် အောက်ထဲမှာဘာရှိလဲအဲ့အသွေးတွေပေါ်လာမှအသားတွေပေါ်လာမှဦးတွေပေါ်လာမှကျင်ကြီးတွေပေါ်လာမှကျင်ငယ်တွေပေါ်လာမှချွဲတွေပြည်တွေသလိပ်တွေနှက်တွေခန္ဓာကြီးတွေကအဲ့ဓာတွေထွက်နေ ထွက်တာလည်းတစ်သလုံးကုန်သလားဘယ်တော့မှမကုန်ဘူးတဲ့အဲ့ဒါတွေဟာထွက်ပြီးရင်ထွက်နေနေတဲ့မနှံမိုးလေးနဲ့တစ်ပေးရဗျာမိအမနှံမိုးလေးနဲ့တုတ်တင်ပေးရဗျာမိပြုတ်ပြင်ပေးရဗျာမိအဲ့ဒီလောက်ပုတ်ပွားပြီးတော့နန်းစော်နေတဲ့ဒီခန္ဓာကိုယ်ကြီးကိုဘာလာနာအပိပတ္တိတံလူမိုက်တွေကပဲလိုချင်တာပညာရှိတွေကမလိုချင်ဘူးချစ်သမီးဒါလောက်ပုတ်ပွားပြီးတော့နေတိုင်းဆေးလိုက်ရကြောလိုက်ရ ဒါလောက်တုတ်တင်ပေးနေရတဲ့ဒီခန္ဓာကိုယ်ကြီးကိုပညာရှိတွေကယုံမုံညတယ်တဲ့ဒီခန္ဓာကိုယ်ကြီးကိုဦးဇင်းတို့တရားတော်မှာပဲခန္ဓာကိုယ်ညံနဲ့ပြန်ဆိုင်ကြည့်အတူတူပဲနော်မြတ်စွာဘုရားတရားဟောတာ အခုဦးဇင်းတို့တရားတော်မှာရဲ့ခန္ဓာကိုယ်ထဲမှာဆံမင်းတွေရှိတယ်လက်သေးတွေရှိတယ်ခြေသေးတွေရှိတယ်နော်ဦးတွေရှိတယ်နော်စီးတွေရှိတယ်သွေးတွေရှိတယ်တလိပ်တွေရှိတယ် ဒီခန္ဓာကိုယ်ကြီးထဲမှာကြည်သံတဲ့ဘာတစ်ခုမှနှစ်သက်ဖွယ်ตาရဖွယ်ဆိုဘာတစ်ခုမှမရှိဘူးနော်ဆမင်းချေတဲ့လက်တဲ့သွားအေးအသားအကြောအယိုးရိုးတွင်ခြင်းသည်အညွတ်ဥသိမ်းဥမကျင်ကြီးကျင်ငယ်ချွဲပြီးတလိတ်နှက်အဆုပ်အစီကဲဒါတွေပဲရှိတာပဲဒီခန္ဓာကိုယ်ကြီးမှာအဲ့ဓာတွေနဲ့ဖွဲ့စည်းထားတဲ့ခန္ဓာကိုယ်ကြီးကို ငါကောင်သူကောင်ယောက်ျားမိန်းမဆိုပြီးလုံနေတာဒီခန္ဓာကိုယ်ကြီးကိုပဲတနေ့တနေ့တားလိုက်ရတာငါကိုငါကိုငါကိုဆိုပြီးတော့တွေ့တာတာဒါကြောင့်မို့ရုပ်ကိုနှစ်သက်လေဒုက္ခကိုနှစ်သက်လေလို့မှတ်တယ်မြတ်စွာဘုရားနော်အကျင့်ပုဂ္ဂိုလ်သည်ရုပ်ကိုနှစ်သက်ဤထိုပုဂ္ဂိုလ်သည်ဒုက္ခကိုနှစ်သက်တာနဲ့အတူတူပဲဒီယုတ်ကြီးကဒုက္ခယုတ်ကြီးလေ ဒီယုတ်ကြီးကိုလိုချင်သမျှဒီယုတ်ကြီးကိုရနေတဲ့သမျှဒုက္ခတွေအကျဉ်းကျဉ်းရနေအောင်ပါဆိုပြီးတော့မြတ်စွာဘုရားအဋ္ဌိနာနဂရံကတံဆိုတဲ့ဂါထာနော်တိုင်နေအယိုးတိုင်ထူပြီးတော့အသားတွေကြောအကြောတွေကတုတ်ချီအသားတွေသွေးတွေနဲ့လိန်ကြံအပေါ်ကအရေတို့အရေဘာတွေဖုံအုပ်အတွင်းထဲမှာရှိတာဘာတွေလဲအိုခြင်းတွေရှိတယ်နာခြင်းတွေရှိတယ်နော်တခါတည်းမာမာနတွေရှိတယ် သူတစ်ပါးဂုံကျေးဇူးတွေကိုဖျက်ဆီးတတ်တာတွေရှိတယ်အတွင်းထဲမှာအဲ့ဓာတွေပဲရှိပြီးအဲ့ဓာတွေနဲ့ပြည့်နေတဲ့ခန္ဓာကြီးအဲ့ဒီခန္ဓာကြီးထဲမှာလူမိုက်တွေပဲနှစ်သက်တယ်တဲ့ဘာလို့လဲအပုတ်ကြီးမို့ပညာရှိတွေမနှစ်သက်ဘူးအပွားကြီးတွေမို့ပညာရှိတွေမနှစ်သက်ဘူးနော်အထက်ကိုဆန်တဲ့အောက်ကိုစုံဆင်းပြီးနေစဉ်နေတိုင်းဟောသွားပြန်ပြီအပေါ်ပါသွားရပြန်ပြီ အပေါ်ပါနဲ့အကျိတ်ငိတ်အပေါ်ပါတွေသွားရချွဲဟပ်ပေးရနော်နှက်ညစ်ပေးရဩတခါတည်းနဖာကြီးထွင်းပေးရမျက်နှာတစ်ပေးရဒီခန္ဓာကိုယ်ကြီးထဲမှာစပင်နေရလဲဖိပေးရလိမ့်ပေးရတခါတည်းဟာအုံဒီလဲလိမ့်မအောင်ဟဲ့ဟိုဘီပေးပါအောင်ဟဲ့ဖိနေရတာလိမ့်နေရဘာကြောင့်လဲမဖိရင်မလိမ့်ရင်ဒီစပင်နေရလဲမကောင်းတဲ့အနနေထွက်မဲ့ပုတ်မဲ့ပွားမဲ့ကဲအဲ့ဒီစပင်နေရရောကြည်သား ဘောင်းမောင်နေတော့ငါသပင်ငါသပင်လို့ထင်းနေတာနော်ငါသပင်ငါသပင်လို့ထင်းနေတဲ့အဲ့ဒီသပင်လေးတပင်ကသမင်းကွက်ထဲကြတော့ကန်းနေလုံးပါတယ်စားခြင်းစိတ်ကပျောက်သွားရောဟိုတနေ့ကအိမ်တိမ်မှာဆွန့်ကပ်ဦးတင်ကတတ်တတ်လို့ဆိုတော့တို့ကလည်းငရုတ်သေးစားတော်လေးဖျားတဲ့ဒီမှာ ဦးဇင်းတို့အညာသားဆိုတော့ငရုတ်သီးစားတော့လေးနဲ့အင်းကောင်းတယ်ဦးဇင်းကလည်းငရုတ်သီးကြိုက်တယ်ဆိုတော့ဇွန်ကော်လိုက်တယ်ဆဗင်ကြီးကပါလာပြန်ရောဆဗင်ကြီးကပါလာပြန်တော့ပုံမှန်ကအတော်ယွန်းတာအဲအဲ့တော့ငါဟိုတနေ့ကတော့မှရှင်မကတ္တဗတရားဟောတာငါမိတ်ကြိမ်ဆောင်မဲ့ဆိုပြီးတော့ဆဗင်ကြီးလေးသူတို့မမြင်အောင်လို့တေရှိုးလေးနဲ့အသာလေးဘေးဖယ်ပြီးတော့ဖုံးပေးအဲနောက်ထပ်သုံးထပ်တော့နောက်ထပ်တစ်ခါထပ်ပြန်ထွက်လာပြန်ရော နှစ်ခါကြတော့စိတ်ကမရဘူးဩတခါလဲစာရစာရနဲ့ပြုတ်ပြုတ်ပြုတ်ပြုတ်လာတယ်ကဲကြည်သန်းကြည်သန်းကြည်သန်းအတုပကမ္မထံနော်အတုပကမ္မထံဒီပေါ်မှာငါကောငါဟာလို့လုံနေတဲ့ဆပင်တွေအခုစားတဲ့အထဲမှာပါလာတော့မြို့မကြကျင်တော့ဘူးပြုတ်ကျင်သလိုအန်ကျင်သလိုဖြစ်လာအဲ့ဒါနဲ့ဆက်စားလို့ရှိရင်အန်ထွက်မှာဆိုတော့ အသာလေးအဲ့ဒီခွက်မနိုင်ဖဲနဲ့ကြံနေရင်လေးကိုတဲ့ဖုံးပေးရတယ်ယွန်တရားနော်ယွန်တရားဒါကြောင့်မို့လက်ပံမင်မျော်တဲ့ခွေအားလေးလိုပဲတဲ့ဥစဉ်တို့တွေဟာညအခါလသာသာမှာအင်မတန်ဆာလောင်တဲ့ခွေးလေးတစ်ကောင်ဟာတော်တဲ့မှာခွေးအားလေးတစ်ကောင်အလှက်ပါပြီးတော့သွားရင်းနဲ့လက်ပံမင်ကြီးတွေ့လက်ပံမင်ကြီးတွေ့တဲ့အခါကျတော့သူကလှမ်းမော့ကြည့်တယ်တော့ဟာ အပေါ်မှာအသားတစ်တွေချိတ်ထားပါလားလို့သူကအဲ့လိုထင်တယ်အသားတစ်တွေချိတ်ထားပါလားလို့ထင်တော့အပေါ်အသားလေးမော့ပြီးကြည့်ပြီးသူကစောက်စောက်နေရင်နဲ့လေတိုက်တော့အဲ့ဒီလက်ပံမင်လေးကတခါတည်းပြုတ်ကြပြီးတော့ဝဲပြီးတော့လက်ပံမင်လေးကဝဲကြလာတော့ခွေးအားတခါတည်းအာရပါရဟုတ်ပြီကွာအသားတစ်ကြီးတော့ရပြီဆိုပြီးတော့အောက်လဲကြရော ပြေးဟလိုက်တော့ လက်တံမွင်ဖြစ်တော့သူကပြန်ကြည့်တယ်ဩအသားကအပေါ်မှာကြံတယ်ဒါအရွတ်ကြီးအောက်ကြတာပါလားဆိုပြီးတော့အဲ့ဒါကိုတခါမစားဘဲနဲ့ဘေးအသားလေးပဲကြိုက်ကြည့်လိုက်တော့မဟုတ်မှန်းသိတော့အသားလေးချထားပြီးတော့တခါပြန်ပြီးတော့အပေါ်ဟာထပ်မြော်ပြန်တယ်ထပ်မြော်တော့ရောအပေါ်ကပြန်ကြလာတယ်ကြလာတော့သွားပြီးဟတ်တယ် အော်အောက်ကြတာကအရွတ်ကြတာအပေါ်မှာအသားကြံတယ်လို့အဲ့လိုထင်ရင်းနဲ့လက်ပံမင်းကအပွင့်ကိုတပွင့်ပြီးတပွင့်ကြွေကြတာစောင်းရင်းစောင်းရင်းစောင်းရင်းနဲ့အဲ့ဒီခွေးလေးဟာမကြခင်မှာပဲကြားကြီးတကောင်က ထွက်လာပြီးတော့အဲ့ဒီကြားကကြိုက်တတ်လို့သေသွားတယ်ဦးဇင်းတို့တွေဟာလည်းပဲနော်အခုဒီခန္ဓာကိုယ်ကြီးတစ်ခုလုံးကို သပင်ကလည်းငါသပင်အဲတိရရှင်ဝတ်ကြမလားဆိုတိရရှင်တော့ဝတ်နိုင်ပါတယ်ဗျသပင်တော့မဖြတ်နိုင်လို့တယ်ဟိုမှာဟိုတတိယလျှောက်ရသေးတယ်နော်သပင်တော့မဖြတ်နိုင်လို့တယ်နော်ဦးဇင်ပြောတယ်မဟုတ်ဘူးတိရရှင်ဝတ်ရင်အဲ့သပင်အသိရမှာလို့အခုသပင်ကဟောင်းနေပြီလို့နော်မွေးကြတဲ့သပင်ဆိုတော့ဒီနေ့တော့သပင်ဟောင်းနေပြီတိရရှင်ဝတ်လိုက်ရင် ဟောကရုံးလေးတုံးပြီးတော့ဟောမကြခင်သမီးအစ်စ်ရမှာမလိုချင်ပါဘူးဖရာတဲ့ဒီအဟောင်းနဲ့ပဲနေပါမယ်ဟောနော်စွန့်နိုင်လားမစွန့်နိုင်ဘူးဘာလို့လဲတွေ့တာတာနော်ငါသပင်ငါသပင်တကဖတ်တယောက်ကဆိုလျှောက်တယ်ဒီရောငငယ်တုန်းကတခါတည်းအိမ်ကတိလားရှင်ဘဝတစ်ချိန်လောက်တော့ရဘူးအောင်ဆိုပြီးတော့အတင်းချော့မော်ပြီးခေါင်းကိုကရုံးရိုက်ပြီးတပည့်တော်တိလားရှင်ဘဝတာ တပည့်တော်တညာလုံးငါသပင်ပြန်တတ်ပဲငါသပင်ပြန်တတ်ပဲဆိုတညာလုံးငိုတာတဲ့တပည့်တော်တိတ်ကိုမတိတ်ဘူးတဲ့စွဲတာနော်ငါသပင်ငါသပင်အဲ့ဒီသပင်လက်တပင်ကြွကြလာတော့ရောငါသပင်မဟုတ်ဘူးဆိုတော့ကြွကြလာရင်သိတယ်ဒါပေမဲ့ခေါင်းမောကသပင်ကငါသပင်ဟောခေါင်းမောသပင်ကြတော့ငါသပင်ပဲပြန်ထင်ပြီးတော့ပြန်ဆွဲတာပဲအဲ့ဒါကြောင့်မို့နော် သက်ကာယဒိဋ္ဌိဆိုတာဖြုတ်ဖို့အင်မတန်ခက်တယ်လို့ပြောတာနော်ဒီခန္ဓာကိုယ်ပေါ်မှာအတ္တကောင်ဝိညာဉ်ကောင် လိပ်ပြကောင်ငါကိုငါဟာလို့စွဲနေတဲ့အတ္တဒိဋ္ဌိသက်ကာယဒိဋ္ဌိဒီရုပ်တွေနာမ်တွေပေါ်မှာလွဲနေတဲ့အလွဲကြီးဒီအလွဲတွေကိုဒီဒိဋ္ဌိတွေကိုဖြုတ်ဖို့မြတ်စွာဘုရားကအဲ့ဒါကြောင့်ခက်တယ်မြတ်စွာဘုရားသာသနာတော်တွင်နဲ့ကြုံမှသာလျှင်ဒီတရားမျိုးကနားနိုင်တာ ကြုံမှသာလင်ဒါသိတာအဲ့လိုမှမဟုတ်တန်တန်တရာလို့ခုကြည့်ဂျန်တဲ့လူမျိုးတွေသွားကြည့်ဖះမှလည်းမသိဘူးတရားမှလည်းမသိဘူးဗုဒ္ဓံတရဏံခေသာမိတောင်းမှကောင်းကောင်းမရဘူးဟောအဲ့လိုမသိဘူးဖះရှိခိုးအမှမသိဘူးအဲ့လိုဘဝမျိုးနဲ့နေရတဲ့ပုံကိုယ်ကြီးကြည်သန်းသူတို့လည်းဒီခန္ဓာကိုယ်ရှိတာကဲမစွဲဘူးလားစွဲနေတာပဲအဲသူခန္ဓာကိုယ်ဆိုအထီတော်မခံနိုင်အခုဒီမှာ ဒီဆေးဒီလောက်မှအလကားထိုးပေးနေတာတော့မှအာဒါလူခွေရမထိုးအပေကတ်တယ်လို့ခုဒီမှာပြဿနာတွေအများကြီးတက်နေတာအဲ့ဒါကိုအကုန်လုံးအမျိုးမျိုးစီကနေဟိုထုတ်ဒီထုတ်အာဒေါ်လာအခုဦးဇင်းတို့ကြောင်းဆိုဆေးမထိုးဘဲနဲ့ဘာသာရေးကြောင်းနဲ့ line ဒေါ်လာ၄သိန်းတန်းရိုက်မယ်အခုအဖွဲ့အသင်းတွေဆိုရိုက်မယ်မထိုးထိုးအောင်ကိုလုပ်နေရတာအဲဒီနေ့လျှောက်တဲ့တခါတယောက်ကသူတို့ရုံးမှာဆေးထိုးအဲ့ဒါမလွှဲတာလို့အဲ့ဒါဆေးမထိုးရင်အလုံးမလာရဘူးဆိုတော့ အဲ့ဒါဆေးတော်ထိုးတယ်တဲ့ဟိုကနေမှ certificate ပြဆိုမပြနိုင်ဘူးအဲ့ဒါငါအခွင့်အရေးလို့ပြောတယ်တဲ့အဲ့ဒါဘလို့တွေဖြစ်နေကြလို့ဆိုဒီခန္ဓာကိုယ်နဲ့ပတ်သက်လူဆိုတာနော်အတ္တဆိုသိပြင်းထန်တာနော်အတ္တဆိုငါကိုငါဟာငါဥစ္စာငါငါငါငါဆိုတဲ့ဟာကသိအတ္တအာကြီးတယ်နော်အဲ့ဒီလိုအတ္တအာကြီးတဲ့ဦးဇင်းတို့ရဲ့ဓာတွေကိုမြတ်စွာဘုရား အမှန်မြင်အောင်လို့အခုငါကိုငါဟာကိုလို့ပြောနေတဲ့ဟိုက်ခန္ဓာကိုကြည်သန်း အဲ့ဒီအရေတို့အရေဘားတွေနဲ့ဖုံးအုပ်ထားတဲ့အတွင်းမှာအုံနောက်တွေရှိတယ်ချွဲတွေရှိတယ်ပြည်တွေရှိတယ်တလိပ်တွေရှိတယ်နှတ်တွေရှိတယ်ကျင်ကြီးတွေရှိတယ်ကျင်ငယ်တွေရှိတယ်အဲ့ဒီမကောင်းတာတွေမှန်သမျှယွန်ပွဲမှန်သမျှဆက်ဆုပ်ပွဲမှန်သမျှအကုန်လုံးထဲ့ထားတဲ့ခန္ဓာကြီးအဲ့ဒါကြီးကိုမြင်အောင်ကြည့်အဲ့ဒါတွေကိုယွန်တရားတွေဆက်ဆုပ်စရာတွေပါလားတကယ်တော့ချစ်သမီးတဲ့အဲ့ဒီအပြင်က အမျိုးသမီးကပုတ်တာပွားတာတွေအရည်တွေယောကြအိုတာတွေနာတာတွေဆန်တွေဖြူတာသွားတွေကြိုးတာခါးတွေကိုင်းတာအပြင်းမမဟုတ်ဘူးချက်သမီးရဲ့ခန္ဓာလဲအဲ့လိုဖြစ်မှချက်သမီးသေးသေးချာချာညာနဲ့ကြည်သမ်းမှချက်သမီးတင့်ရဲ့ခန္ဓာကြီးကလည်းအဲ့ဒီအိုခြင်းတွေနဲ့ပြည့်နေတယ်နာခြင်းတွေနဲ့ပြည့်နေတယ်နော်အဲ့ဒီထဲမှာမာနေနဲ့ပြည့်နေတယ်မာနတွေနဲ့ပြည့်နေတယ် အဲ့ဒီထဲမှာသူတစ်ပါးကိုဂုံကျဲသူတွေကိုဖျက်ဆီးတတ်တဲ့တရားတွေနဲ့ပြည့်နေတယ်အဲ့ဒီခန္ဓာကြီးထဲမှာအဲ့ဒီတရားတွေပဲထက်ထတာလေမကောင်းတဲ့အကုသိုလ်တွေအပုတ်တွေရှိတယ်အပွားတွေရှိတယ်ယွန်းတရားတွေရှိတယ်ဆက်ဆုပ်စရာတွေရှိတယ်အဲ့ဒီလောက်ယွန်းရှာပွဲဆက်ဆုပ်ပွဲဖြစ်နေတယ်အနာနဲ့တဟောင်းဟောင်းနဲ့ပုတ်စော်တွေနာနေတယ်မတမိုးလင်းကိုကိုကို မျက်နှာတည်ရင်သွားတိုက်ရင်ဩ သွားတဲ့ရပြန်ပြီအော်အပုတ်တွေပါလားအပွားတွေပါလားယွန်တရားတွေပါလားလို့အကြိမ်ကြိမ်ပွားပေးအကြိမ်ကြိမ်ပွားပေးအဲ့ဒီပွားရင်ပွားရင်နဲ့ဒီခန္ဓာကိုယ်ကြီးပေါ်မှာဥစဉ်တော့ဒကာရမတွေယွန်လာမယ်မုံလာမယ်ဒီခန္ဓာကိုယ်ကြီးကိုမလိုချင်တော့ဘူးအဲ့ဒီလိုမလိုချင်တော့မှဟောလမ်းမှန်ကိုရောက်မယ်လိုချင်နေတဲ့တည်းမြတ် တမန်နေတဲ့သူများနှစ်သက်နေတဲ့သူများဥစဉ်တို့တရားတော်မတွေဟောဒုက္ခတွေပြန်ပြန်ရမှာဘာကြောင့်လဲခန္ဓာပြန်ရလို့ခန္ဓာကိုနှစ်သက်ရင်ခန္ဓာရဲ့ဒုက္ခတွေအကုန်ပြန်ရမှာဒါကြောင့်မို့မြတ်စွာဘုရားကအဲ့ဒီအတုရံအတုစိန်ပုတိန်ပတ္တနာတွေသမုတ်တယံจิตမိနန္ဒာတဲ့အပုတ်တွေအပွားတွေနဲ့ပြည့်နေတဲ့အဲ့ဒီခန္ဓာကိုယ်ကြီးဟာတကယ်တမ်းကျတော့จิตမိဘာမှနှစ်သက်စရာ မရှိဘူးจิตမိရဲ့ အဲ့ဒီခန္ဓာကိုယ်ကြီးထဲမှာယွန်ပွဲတွေဆက်စုပ်ဝယ်တွေနဲ့ပြည့်နေတဲ့ခန္ဓာကြီးဟောဒီခန္ဓာကြီးဟာယွန်တရားဆက်စုပ်စရာတွေပါလားလို့ချက်သမီးညာနဲ့မြင်အောင်ကိုယ်ခန္ဓာကိုယ်ညာသွင်းကြည့်ညာသွင်းကြည့်ဆိုတော့အော်ဒီခန္ဓာကိုယ်ကြီးဟာပုတ်ကြီးပါလားအပွားကြီးပါလားယွန်တရားကြီးပါလားဆက်စုပ်စရာကြီးပါလားပုတ်ရမယ်သဘောကြီးပါလားပွားရမယ်သဘောကြီးပါလားပေါ်တယ်ထိုးရမယ်သဘောကြီးပါလားလောက်တယ်စားရမယ်သဘောကြီးပါလားလို့ ဒီခန္ဓာကိုယ်ရဲ့အပေါ်မှာညံနေနဲ့သွင်းပြီးတော့အော်ငါရဲ့ခေါင်းတွေထဲမှာအုံနောက်တွေရှိတယ်ချွဲတွေရှိတယ်ပြလဲနှက်ပါဇတ်တွေထဲကနှခေါင်းတွေထဲကချွဲတွေရှိတယ်ပြည်တွေရှိတယ်တလိပ်တွေရှိတယ်အုံနောက်တွေရှိတယ်ကျင်းကြီးတွေရှိတယ်ကျင်ငယ်တွေရှိတယ်ဒါတွေပဲရှိတဲ့ခန္ဓာကြီးပါလားဒီခန္ဓာကိုယ်ကြီးကအပုတ်ကြီးပါလားအပွားကြီးပါလားယွန်တရားကြီးပါလားဆက်ဆုပ်စရာကြီးပါလား အော်ဆာမင်းနဲ့ခြေသားတွေလက်သက်တွေသွားတွေအရည်တွေအသားတွေအကြောတွေအယိုးတွေရှိသမျှအရာ အလုံးဟာ ပုတ်ရမယ်သဘောကြီးတွေပါလားပွားရမယ်သဘောကြီးတွေပါလားဒါကြီးတွေဟာမသေးခင်မှာကိုပုတ်ပွားပြီးတော့နေစဉ်နေတိုင်းရေချိုးပေးရတခါတည်းဖိပေးရလိမ့်ပေးရအနာကြီးတစ်ခုကိုဖန်ရည်တွေဆေးရတယ်လို့နေစဉ်နေတိုင်းရေချိုးပေးနေရတယ်ဆိုတာဖန်ရည်တွေဆေးနေရတာ နော်နေ့စဉ်နေ့တိုင်းနှက်တယ်ချွဲတယ်တလိတ်တယ်ကျင်ကြီးတယ်ကျင်ငယ်တယ်နေ့စဉ်နေ့တိုင်းတုတ်တင်နေရတယ်အမြဲတမ်းတုတ်တင်နေရတယ်ဆေးကြောနေရတယ်အမြဲတမ်းလှုပ်နေရတာအော်ယွန်နေရတယ်ဆက်ဆုပ်စရာတွေပါလားဘာတခုမှမရှိပါလားအဲ့ဒါတွေကိုจิตသမီးမြင်အောင်ကြည်သန်းရှုသန်းဆိုပြီးတော့ရှုခိုင်းတာဟောဇနဗရကလျာဏီထေရီမာကြီးသောတာပန်တန်တည်သွားတယ် တဲ့အတုပကမ္မထာကနေသောတာပတ္တိမတ်ကိုကူးတာနော်အဲ့ဒီကနေမှမြတ်စွာဘုရားကဥဇဏောဝိဇယသုတ်တံတဲ့နော်ဝိဇယသုတ်တံဆိုတာဥဇဏောအရင်ကဥဇဏဟောဖို့ပါတယ်တိတိမှာသေတဲ့အခါကျတော့မြတ်စွာဘုရားဝိဇယသုတ်တံကြီးကိုပြန်ဟောပါတယ်နော်အဲ့ဒီတော့ မြတ်စွာဘုရားကအခုနန္ဒာထေရီဇနဗရကလျာဏီဆိုတဲ့နန္ဒာထေရီမကိုဟောတဲ့အချိန်တုန်းကယဟန်ဝါမြတ်စွာဘုရားဝါတော့9ဝါ6ဝါတွင်လို့တိပိဋကဆရာတော်ဘုရားရဲ့ဒါဒီဆရာတော်ဦးစိတ်တရဲ့ဟုတ်တယ်ဝင်ထဲမှာတော့ဦးဇင်ပြန်လိုက်ရှာတော့အဲ့လိုပြတယ်ဘာလို့ဝိဇယသုတ်တန်နှစ်ခုဖြစ်နေလို့ဦးဇင်ကဒီမှာလဲဝိဇယသုတ်တန်တကူဟောတယ်ဟိုမှာလဲဝိဇယသုတ်တန်ဆိုပြီးတော့ဟောတယ်ဝိဇယသုတ်တန်ဆိုပြီးတော့သေသ အာဒီတွေ့တဲ့ဟာကြပြန်တော့လဲဘယ်နေရာဟောတယ်ကမပါဘူးပါဠိတော်ကတိုက်ရိုက်ထဲမှာအဲအဲ့တော့ဦးဇင်ကအဲ့ဒါနဲ့လှက်ပတ်ပြီးတော့စာလိုက်ပြန်ရှာဖတ်တဲ့အခါကျတော့အာတိပိဋကဆရာတော်ဘုရားကြီးရဲ့ဘုဒ္ဓဝင်ထဲမှာအဲ့ဒါဇနဗရကလျာဏီရဲ့အကြောင်းပြန်လိုက်ရှာတော့မှယဟန်9ဝါနဲ့6ဝါလောက်အချိန်ကာလမှာမြတ်စွာဘုရားပထမဦးဆုံးနန္ဒာထေရီမကို ဟောဒီဝိဇ္ဇာတုတ်တံကိုအရင်ဟောတာပါနော်အဲ့ဒီကနေမှတိရိမာကိုဟောတဲ့အချိန်ကယဟန်ဝါ16ဝါမြောက်တိရိမာကိုဟောတဲ့အချိန်ကဝိဇ္ဇာတုတ်တံကနော်အဲ့တော့ဒါကဝိဇ္ဇာတုတ်တံကဦးဇင်းတို့ပထမသောတော်ပြောတဲ့အဋ္ဌိနံနဂရံကတံဆိုတဲ့ဂါထာရဲ့နော်အတုရံအတုစိတ်ပူတိန်ဆိုတဲ့ အဲ့ဒီဂါထာနှစ်ပုတ်နဲ့မြတ်စွာဘုရားတရားပြပြီးတော့တရားပေးတာအဲ့ဒီအမျိုးသမီးလေးဖန်သင်းပြီးတော့ပေးတဲ့အချိန်မှာဇဏပရကလျာဏီဟာသောတာပတိမတ်ကိုကူခဲ့တယ်အဲ့ဒီကနေပြီးတော့မြတ်စွာဘုရားဟောဒီဝိသေယတုတ်တန်ကြီးကိုတခါတည်းထပ်ပြန်ပြီးတော့ဟောလိုက်တဲ့အချိန်မှာအဲ့ဒီတုတ်တန်ကိုနာယူပြီးတော့နှစ်ရက်သုံးရက်လောက်အတွင်းမှာပဲ ဇနဗရကလျာဏီထေရီမာကြီးဒီယဟနာမာကြီးဖြစ်ပါတယ်တဲ့ဒါကြောင့်အဲ့ဒီဝိရိယသုတ်တံကိုတော့ဥစဉ်ကသူတို့ဒီထဲမှာအဲဘာသာပြန်လေးတွေနဲ့တွဲပြီးတော့ဥစဉ်ကအဲ့ဒါဒကာတော်မတွေနားလဲအောင်နည်းနည်းတွဲပြီးတော့အဲ့လိုလေးဟောပြီးရှင်းပေးမယ်။ဘာကြောင့်လဲဆိုတော့ဒီတိုင်းရိုးပြောသွားရင်အဲနည်းနည်းလေးလောက်ပဲပါမှာမို့နော်အဲ့ဒါကြောင့်မို့အကုန်လုံးစိတ်စိတ်ဆုံဆုံလေးဖြစ်သွားအောင်ဆရာတော်ဘုရားကြီးတွေဟာလေးတွေနဲ့တွဲပြီးတော့အဲ့ဒါလေးကိုဥစဉ်တို့ဥစဉ်တို့ရှင်းပြပါမယ်။ မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကဝိသယသုတ်တံမအားလုံးဂါထာ14ဂါထာ14ဂါထာနဲ့မြတ်စွာဘုရားပြောလိုက်တာပထမ12ဂါထာတရားဟောတာနောက်2ဂါထာတော့တံဝေကရအောင်လို့ပြန်ပြောတာเนาะအဲ့တော့သွားတယ်ရက်တယ်သွားလဲသွားတယ်ရက်လဲရက်တယ်ထိုင်လဲထိုင်တယ်လျှောင်းလဲလျှောင်းဆက်တယ်ကိုယ်လဲကိုယ်တယ်ဆန်လဲဆန်တယ် သွားတာရက်တာထိုင်တာလျှောက်ဆက်တာကိုွေးတာဆန့်တာစတဲ့ဒီအမူအရာအလုံးဟာခန္ဓာကိုယ်ရဲ့လှုပ်ရှားမှုတက်တက်ပဲနော်အဲ့မှာတိဋ္ဌာန်ဟွာဆိုတဲ့အဲ့ဂါထာနဲ့မြတ်စွာဘုရားအဲ့ဒါကိုရှင်းပြတယ်ဦးဇင်းတို့အခုသွားနေတယ်တဲ့ဒီခန္ဓာကိုယ်ရသွားတယ်ရက်တယ်ထိုင်တယ်လျှောက်တယ်နော်အဲ့ဒီမှာတခါတည်းလျှောက်ဆက်တယ်ကိုွေးတယ်ဆန့်တယ်ဆိုတာ အဲ့ဒါပါလေလှုပ်ရှားမှုတက်တက်တွေကိုဖြစ်နေတာအဲ့ဒါလှုပ်ရှားမှုတက်တက်ပါတဲ့ဤခန္ဓာကိုယ်၌အခြားတစ်ပါးသောတစုံတယောက်သောသွားတတ်သူပုဂ္ဂိုလ်တ attva ဆိုတာမရှိဘူးတဲ့ယတ္တသူသွားတတ်သူကွေးတတ်သူဆန်းတတ်သူဆိုတာမရှိပါဘူးတဲ့အဲ့ဒါကိုတိပိဋကဆရာတော်ဘုရားကြီးကသွားလို့ရလို့ထိုင်နေလို့အိတ်လို့စိတ်ဟုသည် စိတ်ကြောင့်ဖြစ်သောဓဝါယောနာနောကိုဝေတိဝါယောပြီသောယုတ်တိဘောယုတ်တော်သွားပေ၏ပုဂ္ဂိုလ်မသွားငါမသွားယုတ်သွားဉာဏ်ဖြင့်သည် ပုဂ္ဂိုလ်မယငါမယယုတ်ယဉာဏ်ဖြင့်သည်ပုဂ္ဂိုလ်မထိုင်ငါမထိုင်ယုတ်ထိုင်ဉာဏ်ဖြင့်သည် ပုဂ္ဂိုလ်မအိတ်ငါမအိတ်ရုပ်အိတ်ဉာဏ်ဖြင့်သည် ပုဂ္ဂိုလ်မကွဲငါမကွဲရုပ်ကွဲဉာဏ်ဖြင့်သည် ပုဂ္ဂိုလ်မဆန့်ငါမဆန့်ရုပ်ဆန့်ဉာဏ်ဖြင့်သည်ဒါတိပိဋကဆရာတော်ဘုရားကြီးဆရာတော်ဦးဝိစိတ်စပ်ပေးသွားတဲ့ဒါအခုဟိုဒီတုတ်တန်ရဲ့ဒါပထမဂါထာလေး အဲ့ဒီသုတ်တန်ရဲ့ပထမဂါထာလေးမှာဦးဇင်းတို့တရားဓမ္မတွေနော်ဒါနန္ဒာထေရီမာကြီးရဲ့အခုပြောတဲ့မြတ်စွာဘုရားတိုက်ရိုက် ခေါ်တော်မူတဲ့တရားတွေအဲ့ဒီတရားတွေကိုတကိုယ်လုံးဖြန်းပြီးတော့ကြည့်တဲ့အခါကျတော့စိတ်ကြောင့်ဖြစ်သောဓဝါယောနာနောကိုဝယ်ပြီးစိတ်ကသွားခြင်းနဲ့စိတ်ကလေးကဖြစ်လိုက်လို့ဝါယောဓာတ်ကို तू ကအဲ့စိတ်ကနေမှ လှုပ်ရှားမှုဖြစ်အောင်လုပ်ပေးတာနော်ဝါယောဓာတ်ကိုသူကစိတ်ကနေမှစေ့စော်လိုက်လို့ဝါယောဓာတ်တွေကလှုပ်ရှားလာလှုပ်ရှားခြင်းလို့လှုပ်ရှားတာမဟုတ်ဘူးတဲ့စိတ်ကကြွားခြင်းနဲ့ရက်ခြင်းနဲ့ထိုင်ခြင်းနဲ့ကွဲခြင်းနဲ့ဆန့်ခြင်းနဲ့ဆိုတော့အဲ့ဒီရှေ့ကစိတ်ချစ်လို့နောက်ကဝါယောဓာတ်တွေကလှုပ်ရှားပြီးအဲ့စိတ်တဝါယောတွေကစိတ်ကြောင့်ဖြစ်တဲ့ဝါယောဓာတ်တွေကနေမှ ကြွတယ်လှမ်းတယ်ချတယ်ကွေးတယ်ဆန့်တယ်ဆိုတာဖြစ်ပေါ်လာတာအဲ့ဒါပုဂ္ဂိုလ်ကကွေးနေတာတတ္တဝါကွေးနေတာအတ္တကွေးနေတာလိပ်ပြာကောင်လေးကကွေးနေတာငါကောင်လေးကကွေးတာမဟုတ်ပါဘူးတဲ့ပုဂ္ဂိုလ်တတ္တဝါမရှိဘူးအဲ့ဒါရုပ်ကြီးကသူ့အတူလှမ်းနေတာနာငါလှမ်းနေတာရုပ်ကနောက်ကလိုက်လှမ်းတာနာငါကြွခြင်းလို့ရုပ်ကနောက်ကလိုက်ပြီးကြွတာ အဲ့ဒါယုတ်ကြွတဲ့နာငါဖြစ်ပေါ်နေတဲ့သဘောမျိုးနောက်ကယုတ်ကြည့်လိုက်ရတာအဲ့ဒါကိုဉာဏ်ဖြင့်သိရမယ်တဲ့နော်ပုဂ္ဂိုလ်မသွားငါမသွားယုတ်သွားဉာဏ်ဖြင့်သိပုဂ္ဂိုလ်မထိုင်ငါမထိုင်ယုတ်ဖြတ်ထိုင်ဉာဏ်ဖြင့်သိတဲ့နော်အဲ့ဒီလိုယုတ်တွေသူ့သွားမှုလာမှုအမူအရာဖြစ်ပြတဲ့ယုတ်တွေဟာသူ့ဟာသူအစင်းနဲ့စင်ကဲစင်ကဲပြီးသူ့ဟာသူဖြစ်ပေါ်ပြောင်းလဲသွား စိတ်ကသွားကျင်တယ်ဆိုလို့ဝါရောတတ်တရားကြွားတယ်ကြွားယုံလှမ်းယုံချယုံရုပ်တွေကလည်းသူ့အနေနဲ့အကုန်ပြောင်းနေတာနော်တမျိုးပြီးတမျိုးသူ့အတူရုပ်တွေပြောင်းလဲနေတဲ့သဘောပဲရှိတယ်ရုပ်တွေဟာသူ့သဘောသူသူ့အလုပ်သူလုပ်နေတာအဲ့ဒီရုပ်တွေဟာသူ့အလုပ်သူလုပ်နေတဲ့ဒီရုပ်တွေမှာဥဒ္ဒနောတရားဓမ္မတွေပေါ့ဉာဏ်နဲ့သေချာကြည်သံရုပ်ကသူ့အနေနဲ့သူ ပြောင်းလဲတာရှိတယ်ယုတ်ကသွတ်သူဖောက်ပြန်တာရှိတယ်အဲ့ဒီဖောက်ပြန်နေတဲ့ပြောင်းလဲနေတဲ့ယုတ်ထဲမှာအတ္တကောင်ဝိညာဉ်ကောင်လိပ်ပြာကောင်ငါကောင်သူကောင်ဆိုဘာမှမရှိငါကောင်သူကောင်အတ္တကောင် မရှိဘဲနဲ့ယုတ်တွေရဲ့ပြောင်းလဲမှုတက်တက်သူဟာနဲ့သူတခါတည်းစိတ်တဝါရောတွေကနေမှတွန်းကန်နဲ့လှုပ်ရှားတဲ့ကြွားတဲ့ယုတ်လှမ်းတဲ့ယုတ်ခြားတဲ့ယုတ်ယုတ်တွေဟာတစ်ခုပြီးတစ်ခုပြောင်းလဲသွားတယ် အဲ့ဒီရုပ်တရားတွေဟာသူ့အတူဖောက်ပြန်ပြောင်းလဲနေတဲ့သဘောတရားတွေဟာအတ္တကောင်ဝိညာဉ်ကောင်လိပ်ပြကောင်မရှိဘူးဘသူမှခိုင်းလို့သွားနေရတာလည်းမဟုတ်ဘူးသူ့အတူရုပ်နဲ့နာနဲ့သဘာဝတရားအကြောင်းကျိုးဆက်ဆက်ပြီးတော့ဖြစ်ပြက်နေတဲ့သဘောတရားတွေပဲရှိပါလားအဲ့ဒါမှငါသွားတယ်ငါထိုင်တယ်ငါရက်တယ်ဆိုတာမရှိဘူးရုပ်ကြီးကသူ့ဟာနဲ့သူ ထိုင်တယ်ထားတယ်ကြွတယ်လှမ်းတယ်ဆိုတာရုပ်တရားတွေသူ့ဟာနဲ့သူ ဟောက်ပြန်ပြောင်းလဲပြီးတော့တရုပ်ပြီးတရုပ်ဖြစ်နေတဲ့အမှုတွေပဲဒီရုပ်ရဲ့သဘောတွေဟာအော်သူကသူဓာတ်ကြီးလေးပါးရဲ့အစုဝေးပဲဆိုပြီးတော့ရုပ်တဘာဝဓာတ်တဘာဝကိုအမှန်မြင်အောင်ကြည့်ရမှာအဲ့လိုမြင်အောင်မကြည့်တတ်တဲ့အခါကျတော့တခါတဲ့ပုဂ္ဂိုလ်ပဲအတ္တဝါပဲအတ္တကောင်းပဲဝိညာဉ်ကောင်းပဲလို့ဒီထဲမှာဝိညာဉ်ကောင်းအတ္တကောင်းငါကောင်းသူကောင်းရုပ်ကောင်းငါကောင်သူကောင်နေလို့စွဲကြတယ်ထင်ကြတယ်တကယ်တမ်းကျတော့ သွားနေတဲ့အထက်မှာအတ္တကောင်လေးကသွားတာလည်းမဟုတ်ဝိညာဉ်ကောင်လေးကသွားတာလည်းမဟုတ်ဘူးတဲ့အဲ့ဒါယုံကြည်ရကြွနေတာလှမ်းနေတာကယုတ်ကြွခြင်းလှမ်းခြင်းတာကနာနော်နာကြောင့်ယုတ်တွေဖြစ်ပေါ်နေရတာထိုအတို့ရလို့သောစိတ်ပြလာသောထိုစိတ်ကြောင့်ဖြစ်သောဝါယောဓာတ်တို့သည်တကိုယ်လုံးသို့ပြန့်နှံ့လေသည်ရက်ချင်တယ်ဆိုတဲ့စိတ်ဖြစ်ပေါ်လာလို့စိတ်ကြောင့်ဖြစ်တဲ့ဝါယောဓာတ်တွေကလည်းတကိုယ်လုံးပြန့်နှံ့လာတာတဲ့ ထို့သောဝါယောဓာတ်တစ်ခုလုံးပြန့်နှံ့ခြင်းကြောင့်ကာယဓာတ်ဤမမစိုက်ထောင်ခြင်းဖြစ်တယ်တဲ့ရကျင်တယ်ဆိုတဲ့စိတ်ကြောင့်ဒီခန္ဓာကိုယ်ကြီးမမကြီးထောင်းနေတာဖြစ်တာတဲ့အထက်ထက်ဌာနမှာယုတ်ထုတို့၏အစင်းသင်ဖြစ်ပေါ်လာခြင်းဖြစ်သည်ဟုဆိုလိုပါတယ်တဲ့ယုတ်တရားနော်တဆင်ပြီးတဆင်တဆင်ပြီးတဆင်ဖြစ်ဖြစ်ဖြစ်ဖြစ်လာတာတဲ့ထို့သောယုတ်ဆက်ဆက်တို့အောက်နှင့်အထက်အစင်းသင်ရပ်သောအမူအရာဖြင့်ဖြစ်ကြသောကြောင့် နော်အဲ့ဒါကိုယက်ဤဟု လောကပညာခေါ်တာပါအဲ့ဒီလိုပဲတဲ့ထိုင်လိုသိဖြစ်လာတဲ့အခါမှာထိုင်လိုသိဖြစ်တဲ့အခါမှာထိုင်လိုသိကြောင့်ဝါယောဓာတ်ဒီတကိုယ်လုံးပြန့်နှံ့ရတယ်အဲ့ဒီဝါယောဓာတ်တကိုယ်လုံးပြန့်နှံ့ခြင်းကြောင့်အဲ့ဒီကာယပေါ်မှာနော်ကိုယ်ကာယရဲ့ကိုယ်သော အမူအရာ အထက်ပိုင်းကိုယ်ကာယစိုက်ထောင်ထားသော အမူအရာဖြင့်ယုံအထူးတို့သည်ထင်ရှားလာကြအကုန်၏တဲ့ထိုင်ငင်တဲ့စိတ်ကပေါ်လို့ ဟောအပေါ်ပိုင်းကြီးကထိုင်ရတယ်အောက်ကတင်မလင်းခွေးထားရတယ်ထိုင်နေတဲ့စိတ်เนาะအဲ့ဒါကြောင့်မို့နောက်ကထိုင်ဤဆိုတဲ့လောကပညာအဲ့ဒီလိုပဲလျှောက်မယ်အဲ့လိုတဲ့စိတ်ဖြစ်လက်တယ်အဲ့လိုတဲ့စိတ်ဖြစ်တဲ့အခါမှာဝါရောစိတ်တသာဝါရောတွေကပြတ်နှံပြီးတော့ခန္ဓာကိုယ်ကြီးထဲမှာအဲ့ဒါဖီလာကန်းတာအဲ့ဒါရုပ်ထုအဲ့ဒါအိတ်တယ်ဖြစ်ပေါ်လာရတယ်เนาะအဲ့တော့သွားတယ်ရက်တယ်ထိုင်တယ်လျှောက်တယ် အဲ့ဒီဣရိယာပုတ်၄ပါးတဲ့ကိုဆင်းရဲနာပြမှုဖြစ်ပေါ်လာ၏ကိုထိုကိုဆင်းရဲကိုပယ်ဖြောက်ရန်အခြားဣရိယာပုတ်တစ်ပါးကိုပြောင်းလဲရတယ်ကြာကြာထိုင်တော့လဲညောင်းလာကြာကြာလျှောင်းတော့ရောညောင်းလာတယ်ကြိုက်လာတယ်ကြာကြာအိတ်တော့လဲညောင်းတယ်ကြာကြာထိုင်တော့လဲညောင်းတယ်ကြာကြာလမ်းလျှောက်တော့လဲညောင်းတယ်ကြာကြာရက်တော့ရောညောင်းတယ်ညောင်းတော့ဘာလို့ရလဲဣရိယာပုတ်တွေကိုပြောင်းရတယ် အဲ့ဒီကိုဆင်းရဲနာကျင်မှုဒုက္ခလက္ခဏာသဘောကိုအိရိယာဘုတ်ဖြင့်ဖုံးထားလေတယ်နော်အိရိယာဘုတ်ကဖုံးထားဆိုကြာကြာလေးထိုင်ထားတဲ့ခါကျညောင်းတဲ့ခါကျပြင်လိုက်တာအဲ့ဒါကိုအိရိယာဘုတ်ကဖုံးထားလို့ပြောပြင်လိုက်တော့အဲ့ဒါလေးကတက်တာသွားတယ်လေကြာကြာလေးထိုင်ထားတာလေးကိုတခါတည်းပြင်လိုက်တော့အဲ့ဒါလေးကတက်တာသွားကြာကြာလေးလှဲနေတာညောင်းနေဟောဟိုဘက်လှဲလိုက်ဟောဒီဘက်လှဲပေးလိုက်အဟိုဘက်လှဲလိုက်ဒီဘက်လှဲလိုက်နဲ့ပြောင်းပြောင်းပြောင်းပြောင်းနေရတာကိုအဲ့ဒါကိုဒုက္ခကို ဣရိယာပုတ်ဖုံးတယ်လို့ခေါ်တာတဲ့ဣရိယာပုတ်ကပြောင်းလဲပြီးတော့လှုပ်ထားတာအဲဒုက္ခလက္ခဏာဣရိယာပုတ်ကိုဣရိယာပုတ်ဖုံးတယ်နော်အဲ့ဒါကြောင့်မို့ဣရိယာပုတ်တစ်မျိုးကိုတစ်မျိုးပြောင်းလဲဖုံးရထားတော့ဒုက္ခလက္ခဏာကိုပြတော်မူ၏ကိုဆင်းရဲကြောင့်ဖြစ်သောဣရိယာပုတ်အမျိုးမျိုးပြောင်းလဲရတယ်သောဖြစ်ရကဣရိယာပုတ်အမျိုးမျိုးပြောင်းလဲရမှုဒီဟုသောအကျိုးကိုဖော်ပြသဖြင့် အကြောင်းဖြစ်သောကိုယ်ဆင်းရဲမှုဒုက္ခလက္ခဏာကိုသိရလေသည်ထို့သူသွားတဲ့အခါရက်တဲ့အခါဧကာကာယတအိန္ဒနာသွားတာရက်တာထိုင်တာလျောင်းဆက်တာကွေးတာဆန္ဒစားတဲ့ဒီအမူအရာအလုံးဟာကိုယ်ခန္ဓာရဲ့လှုပ်ရှားမှုတသက်တာဖြစ်တယ်အဲ့ဒါတွေအကုန်လုံးကခန္ဓာကိုယ်ရဲ့လှုပ်ရှားမှုတသက်ပဲဖြစ်တယ်จิตသားจิตသမီးတော်တဲ့မြတ်စွာဘုရားเนาะ ဒါနန္ဒထေရီမကိုမြတ်စွာဘုရားတိုက်ရဟောနေတဲ့စကားတွေနော်အဲ့ဒီမှာကြွပေးတယ်လှမ်းပေးရတယ်ဆိုတာဣရိယာပုတ်တွေကိုစက်သမီးဖုံးပင်နေရတာတဲ့ဒုက္ခလက္ခဏာကိုဣရိယာပုတ်နဲ့ဖုံးနေတာတဲ့ဒီလိုလေးထိုင်ရင်ဟိုဘက်ပြောင်းရဗျာမိဟိုဘက်ထိုင်ရင်ဒီဘက်ပြောင်းရဗျာမိကြာကြာထိုင်တော့နာလာလို့ကြိုက်လာလို့ထုံလာလို့ကျင်လာလို့အဲ့ဒါဣရိယာပုတ်တွေကိုနော်ဣရိယာပုတ်နဲ့အဲ့ဒုက္ခလက္ခဏာကိုဖုံးနေတာတဲ့မြတ်စွာဘုရားက အဲ့ဒါကိုထပ်ပြီးတော့ရှင်းမယ်ဆိုယုတ်တရားတို့ရှင်းဆက်မပြတ်ဖြစ်ပွားမှုကိုတန်တတိလို့ခေါ်တာပါယုတ်စင်နဲ့ရှင်းဆက်မပြတ်ဖြစ်နေတာအဲ့ဒီယုတ်တရားနံတရားတို့ရှင်းဆက်မပြတ်ဖြစ်ပွားနေမှုတန်တတိတန်တတိကြောင့်ထိုယုတ်နံတရားတို့ဒုက္ခနာနှင့်သူချုပ်ပြောက်ပြတ်ဆုံးရသွားမှုဟူသောအနိစ္စလက္ခဏာကိုမမြင်ရခြင်းဖြစ်တယ်အဲ့ဒါတွေကတန်တတိအစဉ်တန်းကြီးသွားနေတာဒါကြီးကတစ်ခုပြီးတစ်ခုတစ်ခုပြီးတစ်ခုသွားနေတဲ့အခါကျတော့ ဝိပဿနာဉာဏ်နဲ့အနိစ္စလက္ခဏာကိုတတ္တဝါတွေမမြင်နိုင်ကြဘူးတဲ့တန်တတိအဲ့ဒါလွှမ်းထားလို့เนาะအဲ့ဒါကြောင့်မို့ငရုတ်စိတ်၌စိတ်တွေတတ်တဲ့အစက်ကိုတက်ရှုမြော်အစက်ကိုတိရှုမြော်ကြည့်သို့တတ္တိကိုမြရှုကြည့်ရပရမတ္ထမှာသူဒီအတိုင်းထိုထိုယုံ nant တရားတို့သဘာဝတတ္တိကိုဉာဏ်မျက်စိဖြင့် ကြည့်ရှုနိုင်မှပရမတ္ထသို့အမြင်ဆက်ရောက်သည်နော်ပရမအတိညာအမြင်ဆက်ရောက်မှကဏအတုံးခွဲပြောခဲ့သည်ကဏပြောမှအနတ္တအတိညာကိုရနိုင်သည်တဘာဝတတ္တိကိုဉာဏ်မျက်စိဖြင့်မရှုကြည့်ကပရမတ္ထသို့အမြင်မဆိုင်ပရမတ္ထသို့အတိညာအမြင်မဆိုင်လျင်ကဏမပြော ကဏမပြောရင်အနတ္တအသိဉာဏ်ကိုမရနိုင်တဲ့ထို့ကြောင့်အနတ္တလက္ခဏာကိုကဏဖုံးသည်ဟုပညာရှိတို့ မိန့်တော်မူကြပါတယ်အနေဆာလက္ခဏာတွေဒုက္ခလက္ခဏာတွေအနတ္တလက္ခဏာတွေအဲ့ဓာတွေကဖုံးလွှမ်းထားလို့မမြင်နိုင်ကြဘူးเนาะအဲ့ဒါမှငရုတ်သီးဆိုရင် သူ့ရဲ့တတ္တိကိုမြင်အောင်ကြည့်ရတာစက်တဲ့တတ္တိเนาะအဲ့ဒီဟာကို အဲ့ဒီအဆက်ကိုသေချာကြည့်တော့မှအော်သူ့ရဲ့ဒါတတ္တိဟာငရုတ်တိရဲ့တတ္တိဟာဒီလိုပါလားဆိုတာသိရတယ်လို့ပဲရုပ်တရားတွေနံတရားတွေရဲ့သဘာဝတတ္တိတွေကိုမြင်အောင်ကြည့်ရတယ်ရှုရတယ်တဲ့တရားရှုတယ်ဆိုတာပရမတ္ထသဘာဝတတ္တိသဘောတရားကိုမြင်အောင်ရှုရတာအဲ့ဒီပရမဂန္ဓာနဲ့မြတ်စွာဘုရားကဧကကယတဣန္ဒနာဤအပြုမှုအလုံးစုံသည်တဲ့ပုဂ္ဂိုလ်တ attva အတ္တလိပ်ပြဤအမှုအပြုအမှုမဟုတ်တဲ့ နော်အဲ့ဒီလိုကြွနေတယ်လှမ်းနေတယ်ထိုင်နေတယ်ရပ်နေတယ်ဆိုတာတွေဟာတဲ့လိပ်ပြာကောင်နဲ့ပုဂ္ဂိုလ်ကောင်တတ္တဝါကောင်အတ္တကောင်အမူအရာမဟုတ်ပါဘူးတဲ့စင်စစ်စွာကထိုယုံနံတရားအစုဤဆိုင်ရာဆိုင်ရာမိမိတို့ဤအလုတ်ကိစ္စကို ပြုလုပ်ပြီးတော့ပြုလုပ်ပြီးစည်းစေတဲ့အရာကဖြစ်ပါတယ်လှုံရှားမှုတက်တက်တာရှိပါတယ်လို့ဟောတော်မူသဖြင့် ကဏဖြင့်ဖုံးလွှမ်းသောအနတ္တလက္ခဏာသဘောကိုပြပါတယ်တဲ့အဲ့ဒါတွေကိုအစဉ်တန်းနေနဲ့ဖုံးထားတယ်ဖိထားတယ်ဣရိယာပုတ်တွေနဲ့ဖုံးထားတော့ဖြစ်တာတွေပြက်တာတွေအနိစ္စလည်းမမြင်ဘူးဒုက္ခလည်းမမြင်ဘူးအနတ္တလည်းမမြင်ဘူးတဲ့အဲ့ဒါတွေကိုအကုန်လုံးဖုံးလွှမ်းထားလို့မမြင်နိုင်တာအဲ့ဒါကိုမြတ်စွာဘုရားဒီပထမဂါထာမှာအဲ့ဒါကိုပြတာပါတဲ့ဥစဉ်တော့ဒကာတော်မတွေကအော်ငါတို့အခုကြွတယ်ရက်တယ်ထိုင်တယ်လျှောက်တယ် ဒါပုဂ္ဂိုလ်ကကြွနေတာအတ္တကကြွနေတာလိပ်ပြကောင်းကဒီထဲမှာပုဂ္ဂိုလ်ကောင်းလေးအတ္တကောင်းလေးလိပ်ပြကောင်းလေးဆိုတာမရှိဘူးရုပ်ကြီးတွေဟာသူ့အတူကြွနေတာတသက်နာငါတသက်အဲ့ဒါကြောင့်မို့ဈဉ္ညာလျှောက်ရည်နဲ့တတိထားပြီးတေချာကြည့်တဲ့အခါလေဈဉ္ညာလျှောက်ရည်နဲ့ကြွတယ်လှမ်းတယ်ချတယ်ဟောပထမတမာတိရအောင်လို့ကြွတယ်လှမ်းတယ်ချတယ်ကြွတယ်လှမ်းတယ်ချတယ် အဲ့ဒါကိုပထမတမာရိယအောင်လုပ်ပြီးတော့ကြည်ရနေနောက်ကြတော့အဲ့ဒီကြွားမှုသဘောလေးတွေမှာဝါရောဓာတ်တွေတွန်းကန်နေတာလေးတွေဟာကြွားမဲ့ခြေလမ်းလေးမှာတစ်မျိုးတွန်းလာလိုက်လှမ်းနေတဲ့ခြေလမ်းမှာတစ်မျိုးချတဲ့ခြေလမ်းမှာတစ်မျိုးကြွားတယ်လှမ်းတယ်ချတယ်ပေါ်မှာဝါရောဓာတ်ရဲ့တွန်းမှုသဘောကမ်းမှုသဘောတွေအောက်မှာနင်းလိုက်တော့မာသွားတဲ့သဘောပျော့သွားတဲ့သဘောပူးလာတဲ့သဘောတောင့်လာတဲ့သဘောဆိုတဲ့သဘောတွေကိုအဲ့ဒီမှာလမ်းလျှောက်ရင်းနဲ့ဈဉ္ညာလျှောက်ရင်းနဲ့ကြည့်တဲ့အခါကျတော့ဘာတွေတွေ့လာလဲဆိုတော့ အဲ့ဒီပူတယ်တောက်တယ်တင်းတယ်မာတယ်လှုပ်ရှားတယ်ဆိုတော့ဝါရောတက်ကတတ်တတ်တိနေတဲ့စိတ်ကတတ်တတ်နော်ဈဉ္ဉံလျှောက်ရင်းနဲ့လဲအဲ့ဒါယုံနဲ့နာနဲ့ကွဲလာတာဒါကြောင့်မို့တရားမှတ်တယ်ဆိုတာသွားကြီးကထိုင်လျောက်ဧရိယာဘုတ်၄ပါးလုံးကိုမှတ်ရတယ်လို့ပြောတာနော်အခုဒါကြောင့်မို့မာစီဆရာတော်ဘုရားကြီးတို့ပေးတဲ့အဲ့ဒီဟာအရင်ကောင်းတယ်မာစီဆရာတော်ဘုရားကြီးတို့ပေးတာတရားယောဂီတွေကိုဒီအချိန်ပြည့်အတိုင်းကိုသူကသွားတယ်ရက်တယ်ထိုင်တယ်လျှောက်တယ်ကိုသူဧရိယာဘုတ်ကို ဒါမြတ်စွာဘုရားပေးတော်မူတဲ့အတိုင်းကိုဆရာတော်ဘုရားကြီးပေးသွားတာနော်ပေးသွားတာအဲ့ဒါအင်မတန်ကောင်းတယ်တရားမှန်ရင်အဲ့ဒါမှတကယ်တိုးတက်ဦးဇင်းတို့အရင်လောက်တုန်းကလည်းအဲ့တိုင်းပဲဦးဇင်းတို့ရဲ့ဒီငယ်ဆရာကငယ်ဦးဇင်းငယ်ဆရာရဲ့ဟိုပထမဆရာကမဟာစီအဲ့အဲ့ဒီမဟာစီနောက်ကြတော့မှဦးဇင်းဆရာလည်းအဲ့လိုပဲဒီလေဒီနီးတွေအဲနောက်ကြတော့မှဒီမြေစင်းနီးတွေအဲအရိကန်နီးနီးတွေပေါ့အဲ့ဒါမျိုးတွေဆရာတော်ဘုရားကလည်းအကုန်လုံးလှက်ပတ်ပြီးတော့ဦးဇင်းဆရာတော်ကလည်းအဲ့လိုလေ့လာပြီးတော့ လှုပ်တော့ဥစဉ်တော်တရားလှုပ်တော့အသူအကုန်အဲ့လိုသင်ပေးတာကြွားတယ်လှမ်းတယ်ချတယ်ဒါမာစီနီဘက်ကဟာဆိုလဲကောင်းတဲ့ဟာအကုန်ယူအဲ့ဒါမျိုးလှုပ်တာပေါ့အဲ့လိုတွေနဲ့ဒါအကုန်လုံးလှုပ်တော့ဥစဉ်လက်ထက်တော့ပိုးဆုံသွားတာပေါ့ပရိစ္ဆသမုပ္ပတ်ပါထည့်တင်လိုက်တော့เนาะမောကုတ်နီးပါပါသွားတာပေါ့เนาะဥစဉ်ကတော့အကုန်လုံးကောင်းတာအကုန်ယူပဲဖះဟောနဲ့အကုန်ညှိอืมအကုန်တကာတော်မှနားလည်အောင်မနေ့ကဆိုလဲနှစ်ဦးသုံးလှမ်းလာလျှောက်ကြတယ်အခုပရိစ္ဆသမုပ္ပတ်အဲ့ဒါအခုမှ နာဘူးတော့ဖျားလူဘဝမှာအခုကျတော့အဲ့ဒါတော်တော်ကိုတန်မိုးရှိပြီတပြည့်တော့ကျေးဇူးတင်လုံးလို့ဖျားနေဆိုဝမ်းသာရတယ်ဝမ်းသာရတယ်အခုအဲ့ဒါကြောင့်မို့ဦးဇင်းဒီဖျားခေါ်တော်မူတဲ့တုတ်တန်ကြီးတွေနဲ့ချိန်ပြီးတော့ဦးဇင်းညံသွားညံသွားရှိသလောက်ဟောဒါစာလဲတော်တော်ကိုလိုက်မွေနှောက်ပြီးတော့ဖတ်ရတယ်နော်အဲ့ဒါတွေပြန်ဖတ်ဖတ်ပြီးမှဒကာဓမ္မတွေကိုဒါအခုဆရာတော်ဖျားတွေနီလန်းနေနဲ့အဲဒါကောင်းတို့ရာရာတွေကိုထုံထုတ်ယူဒါမောဂုတ်ဆိုရင်ဒါပရိစ္ဆတ်ဓမ္မဘဆဝိုင်းရှင်းပြတာ လူတွေအတွက်အသိဉာဏ်တော်တော်ကိုရတယ်မိုးကုတ်ဆရာတော်ဘုရားကြီးရဲ့ဒီဟာလဲလေအဲကြောင့်မို့အဲ့ဒီအပိုင်းနဲ့အခုသွားတယ်ရက်တယ်အခုတရားထိုင်ရင်ရောင်းမို့ဦးစင်စခန်းအခုစပြီးလုံးဝဝစီပိတ်ရမှာမရဘူးဘယ်သူမှစကားပြောမခံဘူးနောက်ဆုံးတည့်ရပဲပြောရမှာအတရားစခန်းတိုင်းတရားစခန်းတိုင်း အဲ့တတ်တတ်တို့တတ်တတ်လို့မလို့ရင်တော့ကံကောင်းမို့အဲ့လုံးမလို့ကတော့စဉ်းစားနေတာတော့နေရောဘုန်းကြီးသူတတ်တတ်လို့စားတာနဲ့အကုန်လုံးဟွာလုတ်ခိုင်းတယ်လို့ဖြစ်ပါဆိုလို့မဟုတ်ပါဘူးမေတ္တာနည်းနည်းမေတ္တာကမ္မထံပိုစီးဖြန်းစေခြင်းတော့တတ်တတ်လို့စားပြီးစီးဖြန်းတာပိုထိရောက်လို့ပါဥစဉ်လုတ်ကြည့်တော့လေအယူဝါဒအဝါရလို့မဟုတ်ပါဘူးတတ်တတ်လို့စားမှမစားမှဖះလည်းမဟုတ်ပါဘူးဒါတွေကတော့နော်အဲ့ဒါကတော့ဥစဉ်တို့ဟိုလူတွေရဲ့တရားတိုးတက်မှုနဲ့ဒါတွေပေါ်မှာမူတည်ပြီးတော့တခါတလေကျတော့အဓိကဥစဉ်တို့ကဒီနိုင်ငံရခြားကျတော့ အနှောင့်အယှက်တွေတိတ်များတယ်အနှောင့်အယှက်တွေများတဲ့ခါကျတော့ဩပထမဆုံးတရားစခန်းကြီးလောက်တဲ့နှစ်ကဆိုဒကမကြီးတယောက်တန်းသေးတာပဲလေအဲ့နှစ်ကလည်းတရားစခန်းတွင်းကြီးမှာဦးဇင်းတို့အဲ့ဒါမျိုးတွေဒီမာတွေကလောက်တဲ့ခါအနှောင့်အယှက်များတယ်မြန်မာပြည်သွားပြီးတော့တရားစခန်းဖွင့်တာပထမဆုံးနေ့ညတရားစခန်းဖွင့်တယ်မေမျိုးမှာအဲ့မှာလူတွေလဲ၄၅ယောက်လဲနဲ့အုံထားနေတာညတရားစခန်းဖွင့်ပြီးတော့မနေ့၄နာရီကနေ6နာရီတရားထိုင်နေ6နာရီတို့တရားလဲဖြုတ်လဲဖြုတ်ရော ဦးစင်းမယ်တော်ကြီးတခါတည်းအပေါ်ကနေတွန်းချတာတခါတည်းဟိုမှာဒီဒီအမိုးထိပ်ကနေအောက်လောက်ရှိမှအဲ့ဒီအပေါ်ဓာတ်နဲ့အောက်ထောက်ကအဲ့ဒါကိုလေကားဘလို့လောက်ဂျွန်းပြန်ကြသွားမှကိုမသိဘူးတခါတည်းစိတ်ုံရောက်သွားဦးစင်းသိလိုက်တယ်မယ်တော်ကြီးမေတ္တာပို့မေတ္တာပို့ဦးစင်းပြောသားပဲလို့ဦးစင်းနှောင့်ချက်မရတော့ဘေးအနှောင့်ချက်လောက်သွားတာမယ်တော်ကြီးဝင်ဒုက္ခပေးသွားတာအဲ့ဒါကံကောင်းလို့အသက်မပြောက်တာအဲ့ဒါအခုခု2019တုန်းက ကြောင့်မို့တခါတရံကျတော့ဦးဇင်းတို့လှုပ်တယ်ဆိုတာအကြောင်းမဲ့တော့မဟုတ်ပါဘူးဒီကအဲဟိုပြည်တွင်းနဲ့မတူတဲ့အပိုင်းတွေနောက်ဦးဇင်းရဲ့ဘဝရဲ့အကျိုးပေးပေါ့နော်တယောက်နဲ့တယောက်မတူအဲ့တော့အနှောင့်အယှက်တွေများတယ်တရားစခန်းတွေဖွင့်မယ်တခုခုပေါ့ဒါအခုသာသနာပြုဆိုရင်လည်းလုပ်ငန်းတွေကြီးကျယ်အောင်ငါးနာနီးဆိုချပြီးအဲ့ဒါအတိုက်ခံတွေလောကရန်တွေမြောင်များစွာလာတာဦးဇင်းအဲ့ဒါတွေမြောင်များစွာကြော်ဖြတဲ့အခါကျတော့ ကိုနီးနဲ့ကိုကိုကလည်းနိုင်အောင်လုပ်ရတာပေါ့နော်အဲ့ဒါကြောင့်မို့နီးစနစ်လည်းအမျိုးမျိုးလုံးစရာရှိတာလုံးမေတ္တာပွားစရာရှိပွားဂုံတော်ပွားမေတ္တာပို့အမျိုးမျိုးနဲ့ဒါတွေဒကာဓမ္မတွေကိုလည်းဥစဉ်အနောက်ရှက်ကင်းအောင်အမျိုးမျိုးလုပ်ရတာပေါ့နော်ဥစဉ်ဒီမှာတရားစခန်းနေဖွင့်မဲ့ဆိုတခါလေတရားဟောမဲ့နေ့မှာအတန်တွေလုံးဝမှမထွက်တော့ဘူးမနှစ်ကအဲမနှစ်ကမဟုတ်တမြန်နှစ်ကတရားစခန်းဖွင့်ကနာနီကိုမေတ္တာနာနာပို့ပြီးသတိထားတာ ဘာမှမဖြစ်အောင်လို့ကိုဒီတရားစခန်းစကနာနေကြရင်တခုခုငါ့မှာအနှောက်ရက်တယ်လားဒီလောက်မေတ္တာပို့တာဆိုအဲ့ဒါနဲ့တကားတယောက်ကဆေးရုံကအသက်ထံဖြစ်နေလို့ဗျာတဲ့အဲ့ဒါနဲ့ဆိုပြီးတော့ညာကြီးအဲ့ဒါ ICU ထဲမှာ9ရက်6ရက်ရှိပြီတတိလည်းမလဲဘူးဆိုတော့ကဲဥစဉ်အစွမ်းစားနဲ့ဥစဉ်တက်စာပြုပါမယ်ဆိုပြီးတော့ကဲအဲ့တကားကြီးကပုံညာရောက်လာတော့ပုံကြည့်ပြီဥစဉ်ကတခါတည်းတက်စာပြုပြီးတော့ဒိဋ္ဌံလောက်တာ ICU ထဲ6ရက်လောက်မေ့နေတဲ့တကားက မနှက်မောလဲတော့ချက်ချင်းပြန်ပြီးသတိတွေအကုန်ပြန်လဲပြီးတော့ကောင်းသွားတော့အဲ့ဒါသူ့ဓမ္မကြီးကဥဒနီလှမ်းဖုံးစအာရှင်ဘုရားအခုချက်ချင်း ICU ကထွက်ရပါပြီဖေကျေးဇူးတင်လို့လို့ဖေအရှင်ဘုရားကိုယ်တိုင်ဆေးရုံထပ်ကြွပြီးလှုပ်ပေးပါအောင်ဆိုတော့ဆေးရုံလည်းကြွလိုက်ရရောအဲ့မှာပိုးတွေဘာတွေကူးရလားမသိပါဘူးတခါတည်းကြောင်းပြန်ရောက်တော့ဖျားတာည9နာရီမှာတရားစခန်းဖွင့်ပွဲကိုတခါတည်းဖျားဖျားအဖျားကြီးနဲ့တက်ဟောရတယ် အနှောက်တွေအနှောက်တွေတခါတလေကြတော့တရားစခန်းနေလောက်ခဏနီးဆိုဝင်လာတယ်လေအဲ့ဒါကြောင့်မို့ဦးဇင်းတော်ကအခုမေတ္တာတွေလောက်ခိုင်းဂုဏ်တော်တွေလောက်ခိုင်းဆိုတော့ဦးဇင်းကဦးဇင်းရဲ့ဘဝရဲ့ဖြတ်သန်းမှုတွေနဲ့ဦးဇင်းဘဝသာသနာပြုတော်မယ်ဘယ်နေရာဖြစ်ပြုကနာနီးအဲ့ဒီလောက်ခဏနီးဆိုအကြီးကျယ်တွေအနှောက်အယှက်တွေကမျိုးစုံဝင်တယ်ဒါကြောင့်မို့ဒါတွေဦးဇင်းမှာကြော်လွှားရတယ်အဲ့ဒါကြောင့်မို့ဦးဇင်းကအခုကဲစခန်းနေလဲအခုဒါအခုတဆင်ညင်းသွားမှာအခုဆယ်စခန်း၃ချိန်ဆယ်စခန်း၃ချိန်အခုပထမဆင်းအဲ့ဒါအခု 6ရက်10ရက်10ရက်စခန်း6ရက်မြောက်လောက်ဒီဝစီပိတ်မယ်အဲ့ဒါအခုတမထအကောင်လုံးမယ်ဝင်လေထွက်လေနဲ့ပရိကမနမိတ်ဩဃနမိတ်ပရိဝါကနမိတ်အဲ့နမိတ်သုံးပါရအောင်ထိအဲ့ဒါဦးဇင်းတို့တင်မယ်ရသမျှတင်ပြီးမှဒီဘက်မှာဓကမထံအဲ့ဒါလောက်ရှုလျောင်ကမထံဓကမထံအတုပကမထံလောက်ပဲပထမစဉ်ပေးဒုတိယအစဉ်ကျမှတခါနောက်ထပ်ယုတ်ကမထံနန္ဒကမထံနေအဲအစာ3 30လောက် ၄စင်းမြောက်လောက်ဒီမှာသတိပဋ္ဌာန်တရား၄ပါးတွေကိုအကုန်လုံးရှုပွားနီးအကုန်ပေး10စက္ကန့်၄ချိန်လောက်အဲ့ဒီပြီးမှရ90စက္ကန့်ဒလာစက္ကန့်အဲ့ဒီကနေတမာရီအဆင့်တဲ့အနေနဲ့ဥစဉ်တက်ပြီးတော့ဥစဉ်ပေးမယ်အဲ့ဒါကြောင့်မို့ဟိုဥစဉ်ပေးခြင်းနဲ့နီလန်းတွေကစကားပြောနေလို့မရအောင်အဲ့ဒီနီလန်းတွေကမေတ္တာလည်းနာနာဖို့ပေးရတယ်မေတ္တာမဖို့ရင်လည်းအနှောက်အယှက်တွေအများများတယ်ဘာလို့တမာရီအားကောင်းတော့အဖြောက်ဝင်ဘာမှမဖြတ်တယ်ဆိုတော့ဘာမှမဖြစ်လို့မဖြတ်တာဘာမှမဖြစ်ဖြတ်စရာမှမလိုပဲနဲ့ ဟုတ်တယ်မဟုတ်လားငဲတကယ်တကယ်တက်ပြီဆိုရင်တော့လာပြီးအဲ့ကြရင်တော့အဖြက်လာပြီအဲ့ဒါတကယ်ဟိုဖြစ်တဲ့အခါကျရင်အဖြက်လာတယ်အဲ့ကြတော့ဦးစင်းလုံးမဲ့နီးတွေကြောတမာရီအားရန်ကောင်းတဲ့တက်တဲ့နီးတွေကြရင်မရဘူးအဲ့ကြအဖြက်တွေရန်လာနော်အဲ့ဒါကြောင့်မို့ဦးဇင်းတို့အဲတေချာအဲ့ကြတော့အခုပြောသလိုကြွားတယ်လှမ်းတယ်ခြားတယ်ထိုင်းတယ်အကုန်လုံးယူရအကုန်လုံးတေချာလုံးယူရအဲ့ဒါမျိုးတွေနဲ့တမာတိကိုမွေးတော့မှတမာတိတွေကအဆင့်နဲ့အဲဦးဇင်းတို့ကဆို၈ရက်လောက်နဲ့ တမာရီတွေထောင်တက်သွားတာပြီးပြီအဲ့ဒါမျိုးပေါ့ကိုဘဝမှာအာဒီရုပ်တွေနာနေရဲ့အပေါ်မှာရှုနိုင်တဲ့ဟာတွေခဏလေးရတယ်တကယ်လို့ရင်တကယ်ရဒကာဓမ္မတွေအဲ့တမာရီလမ်းပေါ်မှာခုမရောက်သေးလို့အထိုင်တော့ထိုင်နေတာပါဟိုထိုင်လိုက်ဒီထိုင်ကြာကြာထိုင်ကြာကြာထိုင်တော့လဲထိုင်နိုင်တာပဲရှိရတယ်တမာရီကမပါဘူးဖြစ်အဲ့ဒါကြောင့်မို့နောက်ပိုင်းတော့လုံးဝမစကားမပြောဘဲနဲ့အဲ့ဒါလှုပ်လိုက်ရင်တမာရီကခဏလေးတက်သွားတာအဲ့ဒီလမ်းကြောင်းတွေခုတင်မဲ့အဲ့တင်မယ်ဆိုရင်ခုပြောသလိုဟောဒီမှာမြတ်စွာဘုရား အဲ့ဒီကြွားတယ်လှမ်းတယ်ခြားတယ်သွားတယ်ရက်တယ်ဣရိယာပုတ်အကုန်မှတ်ရတယ်အဲ့လိုတွေမှတ်ပြီးတော့မှကြွားတယ်လှမ်းတယ်ခြားတယ်မှတ်နေတာတမထအော်ဝါရော့တဲ့တွန်းကန်တဲ့သဘောလှုပ်ရှားတဲ့သဘောရွေလျားတဲ့သဘောတွေမှတ်နေတာတမထအဲ့ဒီပေါ်မှာအော်တွန်းကန်နေတဲ့လှုပ်ရှားနေတဲ့ခြေထောက်ရဲ့ဝါရော့တက်တဲ့တွန်းကန်လှုပ်ရှားတဲ့သဘောဟာဓာတ်သဘောတက်တက်ပဲဓာတ်သဘောဓာတ်ဆောင်နေတာပဲပုပ်ကိုတတ္တဝါမရှိပါလား ငါသူတော်ကယောက်ျားမိန်းမပုပ်ကိုကောင်တတ္တဝါကောင်အတ္တကောင်လိပ်ပြာကောင်ဆိုတာမဟုတ်ဘူးရုပ်ကြီးသူ့အတူသွားနေတာတတ္တနာငါတိနေတာတတ္တယုတ်ကတတ္တနာငါတတ္တယုတ်ကဖောက်ပြန်ပြောင်းလဲနေတဲ့ယုတ်တရားတွေဟာနာငါလည်းပြောင်းပြောင်းပြီးတော့ညွတ်ညွတ်ညွတ်ညွတ်နေတာကနာလှမ်းမြင်နေဆိုတာကနာလှမ်းဟန်ပြူတာကယုတ်အော်သူမဟုတ်ငါမဟုတ်လှမ်းနာနာနဲ့ယုတ်အော်လှမ်းနေတာနာနဲ့ယုတ်ပဲ သူလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးအတ္တကောင်ဝိညာဉ်ကောင်ကလှမ်းတာမဟုတ်ဘူးလို့အဲ့ဒီလိုညံမြင်ရှုလိုက်အဲ့ဒါဝိပဿနာဈဉ္ဉံကြွားရင်းနဲ့နော်ကြွားတယ်လှမ်းတယ်ချတယ်မှတ်နေတဲ့အချိန်တော့တမထနဲ့မှတ်တာနော်အာတခါတည်းအဲ့မှာတခါတည်းအာဓာယုတ်ဓာနံတန့်ရှုပါလားဆိုရင်မရသေးဘူးမရသေးတော့ဘာလို့ ਆ လဲအရင်ဆုံးတမာရီကိုမွေးရတယ်ကြွားတယ်လှမ်းတယ်ချတယ်ဟောတမာရီကိုမွေးရတမာရီမွေးပြီးမှအဲ့ဒီမှာ ဟောတမာဒီလေးအားကောင်းလာတဲ့ဝါယောတရဲ့တွန်းကန်တဲ့သဘောတွေလှုပ်ရှားတဲ့သဘောတွေအဲ့မှာမာတဲ့သဘောပြော့တဲ့သဘောပူတဲ့သဘောအေးတဲ့သဘောဆိုတဲ့ဓာတ်သဘောတွေအကုန်လိုက်ဆင်ញံသုံးတတ်တော့ဩဓာတ်သဘောဓာတ်ဆောင်နေတာဒီဓာတ်လေးပါးရဲ့အစုဝေးဖြစ်တဲ့အဲဖောက်ပြန်ပြောင်းလဲတတ်တဲ့ယုတ်တရားအစုဝေးကြီးပဲဓာတ်ကြီးလေးပါးရဲ့စုဝေးထားတဲ့ဒါကိုယုတ်လို့ခေါ်တာပဲယုတ်တရားတွေဆိုတာဖောက်ပြန်နေပါလားပြောင်းလဲနေပါလားနန္တရားကသွားကျင်နေဆိုတဲ့နာကြောင့် ရုပ်ကြီးကကြွကြွပေးရတယ်လှမ်းပေးရတယ်နာငါထိုင်ညင်လို့ရုပ်ကထိုင်ပေးရတယ်နာငါလျှောင်းညင်လို့ရုပ်ကလျှောင်းပေးရတာပါလားဒီထဲမှာငါသူတစ်ပါးယောက်ျားမိန်းမဆိုတာမဟုတ်ဘူးရုပ်နဲ့နာမဲရှိတယ်ပုဂ္ဂိုလ်တ attva လှမ်းနေတာပုဂ္ဂိုလ်တ attva ထိုင်တာမဟုတ်ဘူးရုပ်နိုင် ရုပ်ကြီးထိုင်နေတာဆိုတာကိုရုပ်နဲ့နာနဲ့ကွဲအောင်အဲ့ဒါမျိုးလိုက်ရှုတဲ့အခါကျမှဩကြွနေတာလှမ်းနေတဲ့ အဲယုတ်ကြီးကတတ်တတ်သိနေတဲ့နာငါတတ်တတ်ယုတ်တွေနာနေအဲ့လိုပိုင်းခြားသိတာနော်ယုတ်ကဖောက်ပြန်ပြောင်းနေနေတာကတတ်တတ်သူ့အနတ်သူပြောင်းလဲနေတဲ့သဘောတွေဖောက်ပြန်နေတယ်လှမ်းနေတာတွေထိုင်နေတာတွေနော်ပူနေတာတွေအေးနေတယ်ဖောက်ပြန်ပြောင်းလဲနေတဲ့ယုတ်ကတတ်တတ်သိနေတဲ့နာငါတတ်တတ်ဆိုပြီးတော့ယုတ်တွေနာနေကွဲပြီးအတ္တမရှိဝိညာဉ်ကောင်မဟုတ်ဒီထဲမှာအတ္တကောင်သွားတာဝိညာဉ်ကောင်သွားတာငါကောင်သူကောင်သွားတာမဟုတ်ဘူးနော် အဲ့ဒီတည်းမှာသွားနေတဲ့သဘောတတ်တက်ကသူ့အသူယုတ်ကြီးလှမ်းနေတာနာငါလှမ်းညင်လို့အဲ့ဓာတွေကိုယုတ်တဲ့နာနေကွဲပြီးအတ္တကောင်ဝိညာဉ်ကောင်မရှိဘဲနဲ့အော်မမြဲတဲ့ဒီယုတ်တရားတွေကအမျိုးမျိုးပြောင်းလဲနေရလို့အနိစ္စဆင်းရဲနေရလို့ဒုက္ခအစိုးမရလို့အနတ္တလို့အဲ့လိုခန္ဓာကိုယ်မှာညံတဲ့ယုတ်နံကိုဆင်ញံသုံးသပ်ပြီးတော့လိုက်ပြီးရှုပါတဲ့အဲ့ဒါကိုမြတ်စွာဘုရားကနော် အဲ့ဒါမြတ်စွာဘုရားဟာပထမဂါထာနဲ့လက္ခဏာရေး၃ပါးကိုပြတော်မူသောအဖြစ်အနိစ္စသဘောနော်ဒုက္ခသဘောနိစ္စသဘောဒုက္ခသဘောအတ္တသဘောမှာစိတ်သုံးတဲ့တုံညတကမ္မထံကိုဟောတော်မူတယ်တဲ့အနိစ္စလို့မြင်အောင်ဟောလိုက်တာနော်မြဲတယ်လို့ထင်နေတဲ့ဒီခန္ဓာကိုယ်ကြီးကမမြဲဘူးပူတလဲအတလဲတောင်းတလဲတင်းတလဲဒိတ်ကလဲရိုက်ကလဲရွက်ကလဲဖောက်ပြန်နေတယ်ပြောင်းလဲနေတယ်အမြဲမပြတ်ဒလသ ဖြစ်ပျက်တွေနဲ့နှိမ့်ဆက်နေတဲ့အစိုးမရတဲ့အနတ္တလို့နော်ဒါအသက်ရှိထင်ရှားသဝိညာဏကအတုပနော်ဒီသက်ရှိထင်ရှားအတုပနဲ့သူ့ရဲ့ရုပ်တွေရဲ့ဖောက်ပြန်တဲ့သဘောကိုမြတ်စွာဘုရားကပြတာတဲ့နော်အဲ့ဓာတွေကို ပြပြီးတော့မှမြတ်စွာဘုရားကညံနဲ့ဒီထဲမှာနော်ပုဂ္ဂိုလ်တ attva မရှိဘူးနော်တက်ရှိဖြစ်တဲ့ဒီခန္ဓာကိုယ်ဟာ ဘာမှအနှစ်သာရမရှိတာတွေနဲ့ဖွဲ့စည်းပြီးသူ့သဘောသူ ဆောင်နေတာကို မြင်သေးခြင်းလွန်းလို့နော်တက်ရှိဖြစ်တဲ့ဒီခန္ဓာကိုဟာအယော300နံပါတ်1ဂါထာတက်ရှိဖြစ်တဲ့ဒီခန္ဓာကိုဟာအယော300အကျော်900အရသာကိုဆောင်တဲ့အရသာကျော်9000နဲ့ဖွဲ့ရှက်ရစ်ပတ်ထားတယ်နော်ဒီခန္ဓာကိုယ်ကြီးဟာနော်ခန္ဓာကိုယ်မှာစိုက်ထောင်ထားတဲ့အယောပေါင်း300ရှိတယ်တဲ့ အကျော်က900ရှိတယ်တဲ့တုတ်ချီထားတဲ့အကျော်တွေအရသာကိုဆောင်းတဲ့အရသာကျော်က9000နဲ့ဖွဲချက်ရစ်ပတ်ထားတယ်တဲ့အရေတူသားတဲ့900တို့နဲ့လက်ရန်ထားတာမို့တကက်ကိုပဲယနံပုတ်လောင်ဆက်ဆုပ်ဖွယ်ယွန်ရှားဖွယ်ကောင်းလာတယ်တက်ရှိဖြစ်တဲ့ဒီခန္ဓာကိုယ်ကို အရေဖားနဲ့အိမ်နံရန်ဆဲတုပ်ထားတယ်လို့တဲ့ဖုံးအုပ်ထားတာမို့ ပင်ကိုသဘောအမှန်ဖြစ်တဲ့အတုပအချင်းရာကိုပညာမျက်စိဉာဏ်အမြင်ကန်းနေသူတွေအမှန်တိုင်းမထင်နိုင်မမြင်နိုင်ပါဘူးအပေါ်ကနေမှတခါတည်းအရေတူတွေအရေပါတွေနဲ့ဖုံးအုပ်ထားတော့အိတ်တိန်တခါတည်းစုပ်ပြတ်နေတာကိုတခါလဲဆေးလေးတုပ်လိုက်တော့ဩတန့်ပြန်သွားသလိုပဲတဲ့နောက်ကြည့်လိုက်တယ်အခုလဲခန္ဓာကိုယ်ကြီးကိုအဲ့လိုလုပ်တော့အဲ့ဒါပညာဉာဏ်မျက်စိအမြင်မရှိတဲ့ပုဂ္ဂိုလ်မမြင်ဘူးတဲ့လှတယ်ချောတယ် ตายပွဲလို့ပဲမြင်နေတာဒီတဲ့အပုတ်ကြီးတွေအပွားကြီးတွေချွဲတွေပြည်တွေတလိပ်တွေနှက်တွေကျင်ကြီးတွေကျင်ငယ်တွေနဲ့ပြည့်နေဒီအပုတ်ကြီးအပွားကြီးကိုမမြင်ညာဘူးတဲ့နော်ဤခန္ဓာကိုယ်ဤသဘောကအိမ်၌ထုတ်ရောက်ဒိုင်မြားအမာခံများကိုမရွှေရအောင်ကျိန်ွယ်ဖြင့်တုံနှောင်ဖွဲ့ချီအပ်တကဲ့သို့အမာခံဖြစ်သောအယောပေါင်း360တို့ကိုတဲ့မရွှေမရှားတည်ရှိအောင်ကျိန်ွယ်နှင့်တူသောအကျော်ပေါင်း900တို့ဖြင့် ဖွဲ့ချက်တုံနှောင်၍ထားလေသည်ထိုဤအပေါ်မှနာယံကိုနွားချေမြေညက်ဆိုင်တို့ဖြင့်မောမှန်လိမ့်ကြံအတကဲ့သို့အသားတိအသားဆိုင်ပေါင်း900တို့ဖြင့်လိမ့်ကြံမောမှန်အမောမှန်အလေဤထိုဤအထက်မှတဖန်အင်္ဂရီအချောကင်တကဲ့သို့အယေတူဖြင့်ရစ်ပတ်ဖွဲ့ချက်၍ထားလေသည်ဖော်ပြပါအယုတ်အကျော်အသားတိအယေတူများက ပင်ကိုတဘာဝအားဖြင့်ယနံပုတ်လောင်ဆက်ဆုပ်ဖွယ်ရောရှားဖွယ်ကောင်းလာ၏သို့သော အိမ်နာယံကိုကြည့်ရှု၍တင့်တယ်အောင်အညောအဝါအစိမ့်အနေစာသောဆဲမျိုးမျိုးဖြင့်အသွေးအမျိုးမျိုးအယောင်အသွေးမျိုးမျိုးဖြင့်ဟာချဲလေဖုံးအုပ်တကဲ့သို့ထိုအယိုးအကျော်အသားတဲ့အရေတူတို့ကိုစောစဲနှင့်တူသည့်အညိုအရွှေအနီအဖြူအစင်းမျိုးမျိုးရှိသော ရင်ကောင်းဤတောင်ပန်အလားတကိုယ်လုံးကိုခွာ၍လုံးလိုက်လျင်တဲ့ဇီးသေးခမ်းမြတာပမာဒရှိသည်ဒါအပေါ်ဖုံးလန်းထားတဲ့ဟိုဟာလေးကိုပြောတာအဲနော်အဲ့ဒီမှာအရေးပါလေးကိုပြောတာအဲ့ဒါလေးကနော်အကုန်လုံးကိုဆွဲခွာလိုက်ရင်တကိုယ်လုံးဆွဲခံဇီးသေးခမ်းမြလောက်တာရှိတယ်တဲ့တိမ်မွေးလာတော့အရေးပေါ်အရေးအပေါ်ရန်အရေးပေါ်ကဖုံးအုပ်၍ထားအပ်သောကြောင့်အဲ့ဒါလေးက ပေါ်ရရေပါလေးတွေစုလိုက်သစ်သလေးပဲရှိတာအဲ့ဒါကိုပညာမျက်ရှိမရှိတဲ့လူတွေကအဲ့ဒါကိုမမြင်နိုင်ဘူးတဲ့နော်အဲ့ဒါကိုမမြင်နိုင်ဘူးတဲ့ပညာမျက်စိမရှိတဲ့လူတွေကမမြင်နိုင်ဘူးအဲ့ဒါကိုထိုးဖောက်မြင်အောင်ပြတော်မူလို့တဲ့အတွက်ဒါမြတ်စွာဘုရားရဲ့တပ်ပညုဒရွှေညံတော်ကြီးနဲ့ပြလို့မြင်ရတာအဲ့ဒါကိုမြင်လို့တဲ့အတွက်မြတ်စွာဘုရားဟောတော်မူပါတယ်တဲ့နံပါတ်3တက်ရှိဖြစ်တဲ့ခန္ဓာကိုယ်မှာတဲ့မွှေးကြိုင်နေတဲ့ အဖို့တန်စန္ဒကုနန္တာတွေနဲ့ပြည့်နေတာမဟုတ်ပါဘူးတဲ့ဟောဒီခန္ဓာကိုယ်ကြီးကအမွေးကြိုင်စန္ဒကုနန္တာနဲ့ပြည့်နေတဲ့ခန္ဓာမဟုတ်ဘူးတဲ့ဒီခန္ဓာကိုယ်ဟာဥမတဲ့အစာသစ်တဲ့အသေးတဲ့ကျင်ငယ်တဲ့နှလုံးသားအဆုတ်အညွတ်ကြောက်ကအဖြစ်တရက်ရွက်တင်နဲ့ပြည့်နေတယ်ဒီခန္ဓာကိုယ်ထဲမှာရှိနေတာဥဥဒိန်တို့ဥမတို့အစာသစ်တို့အစာဟောင်းတို့အသေးတို့ကျင်ငယ်တို့နှလုံးတို့အဆုတ်တို့အဲ့ဓာတွေနဲ့ပြည့်နေတဲ့ခန္ဓာကြီးတဲ့ နော်နံပါတ်လေးဒီအပြင်တဲ့ဘာတွေရှိသေးလဲနှတ်တွေရှိတယ်တဲ့တွေးတဲ့ချွေးတဲ့အစီခဲတဲ့သွေးတဲ့အစေးပုတ်တဲ့သဲကြေးတဲ့ခြေစီတွေနဲ့လည်းပြည့်နေတယ်မြတ်စွာဘုရားဒါတစ်ခုပြီးတစ်ခုဒီခန္ဓာကိုယ်ကြီးထဲမှာရှိနေတဲ့အရာတွေတရားနာရင်းနဲ့ဦးဇင်းတို့တရားဓမ္မတွေကခန္ဓာကိုယ်မှာဦးဇင်းရှိရခုဒါပြည့်ပြည့်စုံစုံလေးဦးဇင်းအလိုဟောရင်အကုန်မစုံပါစိုးလို့မြတ်စွာဘုရားဟောတော်မူတာတွေအကုန်လုံးပါသေးခြင်းလို့ ဉာဏ်ကခန္ဓာကိုလှက်ရှုငါရဲ့ခန္ဓာကိုယ်ထဲမှာဩအခုပြောသလိုအယောတွေတိုက်ထိုးပြီးတော့အကြောတွေအသားတွေနဲ့ဖိဆို့ပြီးတော့အကုန်လုံးလောက်ထားအပေါ်ကအရေတို့အရေပါတွေနဲ့လိန်ကြံအတွင်းနဲ့အတွင်းထဲမှာနော်ချွဲတွေနှက်တွေတလိပ်တွေစီကြည်တွေသွေးပုတ်တွေရှိတယ်။အော်ဒါတွေယွန်းတရားတွေပါလား။ယွန်းတရားတွေပါလားဆက်ဆုပ်စရာတွေပါလား။အစာသစ်တွေရှိတယ်အစာဟောင်းတွေရှိတယ်။အော်ယွန်းတရားဆက်ဆုပ်စရာတွေပါလား နံပါတ်5တဲ့ဒါရမကဒီခန္ဓာကိုယ်ရဲ့ကိုးပေါက် द्वार အမာဝတွေမှာမစင်မကြဲယွန်းတဲ့ဘွယ်တွေပဲနေရောညပါယိုစီးနေတာပါလားမျက်စိပေါက်ကလည်းယွန်းတရားနားပေါက်ကလည်းယွန်းတရားနှာခေါင်းပေါက်ကလည်းယွန်းတရားပါးစပ်ပေါက်ကလည်းယွန်းတရားချွဲတွေတလိပ်တွေဝေါဝဆိုပြီးတော့အံထောက်ကြည့်ပါလားဘယ်သူမှအံထောက်ပြီးသားပြန်မျိုးဘယ်သူမှမမျိုးချင်းယွန်းလွန်းလို့ကိုယ်ခန္ဓာကိုယ်ထဲတော့ငါဟာလို့ထင်ထားတဲ့ဟာတွေ နော်ငါကိုလို့ထင်ထားတဲ့ဟာတွေချွဲလေးထုတ်ပြီးတာနဲ့အမလဲယွန်လိုက်တာကိုယ့်အကိုတော်မှဒီထွဲပြီးသားတရွဲကိုဟိုပြန်ပြီးတော့ဘလို့လောက်အောင်မှမသိဘူးကိုထွဲထားတဲ့ထွဲကံကိုယ့်အကိုပြန်ပြီးသွန်ရရင်တော့မှဟောယွန်စရာကောင်းတယ်တဲ့နော်ဒီခန္ဓာကိုယ်အနာဝါကြီးတွေမှာမစင်မကြဲယွန်တဲ့ဝယ်တွေနဲ့ပဲနေရောညပါယိုစီးနေတာတဲ့ဘယ်လိုယိုစီးကြနေသလဲဆိုရင်မျက်စိနှစ်ဖက်ကနေမျက်ဝမျက်ခြေတွေ နာနှစ်ဖက်ကနေနှစ်ဖာကြီးတွေတာမယစီမယယိုထွက်ပြီးတော့ကြနေတယ်တဲ့ဒီခန္ဓာကိုယ်ကြီးထဲမှာရှိနေတာတွေเนาะအမှန်တရားတွေကနှစ်ဖောင်းနံပါတ်6နှစ်ခေါင်းနှစ်ဖက်ဘက်ကလည်းနှာရည်တွေနှစ်ချဲတွေယိုစီးကြနေတယ်တခါတလေဗဇက်ကနေအံဘတ်တွေပြုတ်အံထွက်သလိုတခါတလေသဲကြေတွေတလိပ်တွေကလည်းထွက်နေတယ်တကိုယ်လုံးကနေချွေးတွေအညစ်အကြေးတွေကလည်းမပြတ်ထွက်နေတယ်တဲ့နောက်ပြီး ဥနောက်ဥကောင်းထဲမှာလဲဥနောက်တွေနဲ့ပြည့်နေတယ်ဥနောက်တွေနဲ့ပညာမျက်စိ အမြင်ကန်းနေသူတွေလူဘာလာတွေကတော့ဒီလိုမစစ်မကြက်ယွံပွဲအတိပြည့်နေတဲ့ခန္ဓာကိုယ်ကြီးကိုတဲ့နော်အဝိဇ္ဇာတရားကအမှန်မှန်ပြအောင်ဖုံးထားတာဖြစ်သည့်အတွက်ငါကိုယ်ကလှလိုက်တာငါလှလိုက်တာငါရဲ့အလှကအမြဲတမ်းကိုလှနေတာပဲလို့ တဏှာအဖြစ်မာနအဖြစ်ဒိဋ္ဌိအဖြစ်မှားမှားယွင်ယွင် မှတ်တင်အောင်မြင်နေကြတာတဲ့ဒီခန္ဓာကိုယ်ကြီးကိုကိုယ်ကိုယ်ကိုလှတယ်ချောတယ်လို့ထင်းနေတာဒီတဲကထွက်နေတာတွေယိုနေတာတွေစီးနေတာတွေချွဲတွေချွဲတွေတလိပ်တွေပြည်တွေနှက်တွေဒါတွေကိုမမြင်မနဲ့တဏှာအဖြစ်မာနအဖြစ်ဒိဋ္ဌိအဖြစ်အယူလွဲနေကြတာတဏှာမာနဒိဋ္ဌိနဲ့မှားမှားယွင်ယွင်တခါတည်းကိုစွဲလန်းထားကြတာကို မြတ်စွာဘုရားအခုလိုမြတ်စွာဘုရားဟာသဝိညာဏကတက်ရှိခန္ဓာကိုယ်ရဲ့အတုပသဘောကို ပြတော်မူပြီးနောက်အဝိညာဏကတက်မဲ့ခန္ဓာကိုယ်ရဲ့အတုပသဘောကိုပြတော်မူလိုတဲ့အတွက်ဖော်ပြပါနှစ်ခါတာကိုဆက်ပြီးမိန့်တော်မူပါတယ်တဲ့နော်တစ်ချိန်မှာတော့ဒီခန္ဓာကိုဟာအသက်ရယ်ကိုယ်ငွေ့ရယ်စိတ်ဝိညာဉ်ရယ်သုံးပါးကင်းပြတ်သွားတဲ့အတွက်သေဆုံးပြီးဖူးဖူးရောင်းလာတယ် အခုလိုခန္ဓာကြီးကပုတ်ပွားပြီးတော့ယွန်စရာဆက်ဆုပ်စရာတွေနဲ့ဖြစ်နေတဲ့ခန္ဓာကိုယ်ကြီးကတနေ့ကျော်အသက်ကလည်းကုန်ပြီဒေဂနာနီကျော်ဟဲအေးလာပြီခြေပြားလေးကစအေးတယ်ဆိုအခုကိုငွေ့တွေကကုန်းလာပြီเนาะအသက်ရကိုငွေ့ရအော်နောက်ဆုံးတော့စိတ်ရဟောစိတ်ကလည်းမရှိတော့အဲ့ဒီသုံးခုဆုံးပါသွားတယ်ပြတ်သွားတယ်ဆိုတာကိုသေတယ်လို့ခေါ်တာเนาะအသက်ရကိုငွေ့ရစိတ်ရเนาะ ဒီခန္ဓာကိုယ်ရဲ့အဲ့ဒီဟာတွေအကုန်လုံးတည်သွားပြီယုံနာနှစ်ခုကွဲထွက်သွားပြီတော့တည်ဆုံးပြီးတော့ခန္ဓာကြီးကဘာဖြစ်လာမှာတရက်နှစ်ရက်သာဖူးဖူးရောင်လာမယ်မျက်နာကြီးတွေညိုပုတ်ပြီးတော့လာမယ်ဗိုက်ကြီးတွေဖုံးလာမယ်ဖိုးလာမယ်ရောင်လာမယ်ပွားထလာမယ်အဲ့မှာအညိုကွက်ကြီးတွေအမဲကွက်ကြီးတွေပြည်ကွက်ကြီးတွေသွေးကွက်ကြီးတွေထင်လာမယ် သင်္ချိုင်းမှာအခေါင်းထဲထည့်ပြီးစွန့်ပစ်ထားတယ်အဲ့ဒီအခါမသားကမသေးခင်ကချစ်လာပါတယ်ဆိုတော့ပုဂ္ဂိုလ်ကြီးအဲ့ဒီမသားကောင်းကြီးချစ်မဲ့လူမရှိတော့ဘူးခင်မဲ့လူမရှိတော့ဘူးခင်ပါတယ်ချစ်ပါတယ်ဆိုတော့ဆွေတွေမျိုးတွေအရင်တွေကလည်းဒီလူကတော့ပြန်မရှင်တော့ပါဘူးဆိုပြီးတော့ငက်ွက်မှုမရှိပဲတုတ်တန်ပြစ်ထားခဲ့ပြီတဲ့နော်တုတ်တန်တသအသိဉာဏ်ဝမှာနော် ဘာမှအနှစ်သာရမရှိဘူးကိုယ့်ရဲ့ချစ်ပါတယ်ခင်ပါတယ်ဆိုတဲ့သားတွေသမီးတွေကလည်းပဲပြန်မှမချင်တော့တာဒီဟာကြီးပေါ်မှာငဲ့ကွက်မှုမရှိဘဲနဲ့အကုန်လုံးသုတ်တန်တစသင်ញိုင်းဝမှာအကုန်လုံးပြစ်ထားခဲ့ပြီတဲ့ငဲ့ကွက်မှုမရှိဘဲနဲ့ပြစ်ထားခဲ့ပြီတဲ့နော်အဲ့ဒီလိုသုတ်တန်တစသင်ញိုင်းဝမှာဆွပြင့်ခံရတဲ့မတာအလောင်းကောင်ကိုအိမ်ခွေးတောခွေးတစ်တွေကြားတွေပိုးလောက်တွေကခဲစားတော့မယ်တဲ့ကြီးတွေလင်းနာတွေတိမ့်စွန်တွေက တတ္တဝါကောင်တွေကအဲ့ဒါစားပြီတဲ့နော်ဒါရှေ့ခေတ်ကအိန္ဒိယရဲ့ထုံးတန်နဲ့ပြခဲ့တာသေပြီဆိုအလောင်းကမြေမြုပ်တာမဟုတ်ဘူးလေတုတ်တန်နဲ့ဒီတိုင်းသွားပြစ်တာခွေးတွေကြီးတွေလာစားနေတာဟောခုတိဘက်မှာဆိုကြည့်ပါလားသေပြီသားလူတွေအလောင်းကောင်ကြီးကိုတခါတည်းလှိအာလင်းနာကြီးတော့အုံအုံအုံအုံနဲ့ဟိုကလာစားကြဒီကလာစားကြဖဲပြီးလူတွေလောင်းကိုကျွေးတာနော် အဲ့အိန္ဒိယမှာလည်းဒီတိုင်းပဲလူသေးလောင်းကြီးအပုတ်ကောင်းကြီးတွေအရာကြီးတွေပြက်ထားအရာကြီးတွေဒီတိုင်းကျွေးအဲ့လိုတွေဖြစ်တာအဲ့ဒါကိုပြောတာနောက်ရှစ်ခေတ်တုန်းကတော့ဒါခါတဲ့အခုဒီခေတ်အဲ့ဒါသွားတရားဟောတော့တိပိဋကဆရာတော်ရေစီကျော်ဆရာတော်ဘုရားဒီလာတော့ကအဲ့ဒီတရားဟောအတုပအကြောင်းဟောတာဟောတော့ဦးဇင်းကဘာသာပြန်ပေးတယ်ဘာသာပြန်ပေးတော့ဘီယနာကဘာထမေးလဲဟိုသူကတုတ်တန်ထဲမှာအနာထပိန်တတိကကြောက်သွားတယ်ဟောတာကိုတုတ်တန် နဲ့မှာအဲ့ဒီမှာမြင်တော့ကြောက်သွားတယ်ဆိုတော့ဒီကဟွာတွေကထမေးတယ်ဘာလို့ကြောက်တာလဲတဲ့သုတ်တန်ကြောက်เสียမှမဟုတ်တာတဲ့ဒီကသုတ်တန်မပတ်ဥယျာဉ်လို့ဖြစ်နေတာဟိုသုတ်တန်နဲ့သွားကြောက်เสียရတယ်ဘာမှမရှိဘူးဆိုတော့အဲ့ဒီတရားဟောတော့သူကအဲ့ဒါထမေးတယ်ဘာဘာကြောက်เสียရှိလို့လဲတဲ့သုတ်တန်ကတော့ဘာမှလည်းမရှိဘူးတဲ့လူတွေလည်းမတွေ့ရဘူးလေဟိုမှာမေးလျှော်ပြီးသူကသူအပြအယောအပြအိုးလေးတွေပဲပြုတ်တဲ့နေရာနဲ့အကုန်ချင်းသမျှပန်းညာအဲ့ဒါမနေ့ကတော့မပန်းညာကြီးနဲ့ဖြတ်သွားရင်းနဲ့အဲ့ဒါမေတ္တာပို့ပြီးတော့အဲ့မှာ အဲဒီဒီပညာမဟုတ်ပါဘူးအာယီအာယီသုတ်တန်ပြောတာပါအဲသုတ်တန်ကြီးကပညာရင်လို့ဖြစ်နေလို့အဲ့ဒါနဲ့ဩသူတို့သုတ်တန်ကြောလဲလာလာပါပါနဲ့ကဲဒီတဲ့ပုံကိုယ်တွေအဲ့ဒါအမြပေးပါတယ်ဆိုပြီးတော့မနေ့အဲ့နာဖြတ်သွားရင်အမြပေးပြီးမေတ္တာမနေ့ကပို့လာခဲ့ကြဩကြည့်လိုက်တော့လဲဒါကြောင့်ဒီကလူတွေအမြင်နဲ့ကြတော့တမျိုးဖြစ်တာပေါ့နော်ဒါကတော့ရှေးခေတ်ကလူတွေထားပုံကိုဒါမျိုးနဲ့ပြောတာခုကလည်းအိန္ဒိယတွေ့ပါတယ်တခါဆိုရင် လူတွေအလောင်းကိုကလေးပေါက်စာလေးတွေသွားပြက်ခိုင်းတာဦးသိန်းကလည်းအဲ့တော့အိန္ဒိယရာဇဂျိုနဲ့ဒီဘက်မှာကားနဲ့သွားနေတဲ့အချိန်လေးမှာကြိလိုက်တဲ့အခါကျတော့ကလေးလေးတွေကအဲ့ဒီတမာပင်လေးနားလေးမှာအဲ့ဒီလူသေးအလောင်းလေးကိုဝါလုံးလေးနှလုံးနဲ့ကလက်လေးပေါ်မှာလူသေးလောင်းလေးခေါင်းလေးလှုပ်လှုပ်လှုပ်လှုပ်နဲ့သေးတဲ့အလောင်းလေးကတင်းလို့အေးဟဲ့ဟောဖြည့်ဖြည့်မောင်းပါကွာငါကြည့်ကျင်လို့ပါဆိုပြီးကားမောင်းတဲ့လူအသားလေးဖြည့်ဖြည့်မောင်းပြီးတော့အဲ့ဒါနဲ့ကြည့်နေတာကြည့်နေဘာမှလှုပ်မလဲလို့ကြည့်ကျင်လို့ဖြည့်ဖြည့်မောင်းတော့ ကလေးတွေတော့ဘာလုပ်လဲဆိုတော့တည်သွားတဲ့အလောင်းတမာပင်အောက်ပြက်ချပြီးတော့ဟောတက်ပြီးတမာပင်ပေါ်ဆော့နေကြသေးတာအဲ့လိုနဲ့ဒါဟိုရောက်ရင်အဲ့ဂင်းကမြေကန်သွားပြက်တာလေအဲ့နာမိပုံရှို့တယ်အဲမိရှို့ကနာနီကျော်လဲလက်တွေဖြတ်ဟိုဂင်းကမြေထက်ပြက်ထည့်လိုက်သေးတယ်အဲ့ဒါငါးတွေဖားတွေစားဖို့ဆိုရင်တို့ကပြက်ထည့်လိုက်သေးတယ်အဲ့ဒါကိုဂင်းကရေတောက်ရင်လဲစင်ကြဲတယ်ဆိုပြီးတော့အောက်ကလူတွေကတောင်းအပေါ်ကလူတွေကမျောဒါသူ့အနေနဲ့သူပတ်ချလဲနေတာ နော်ငါအဲ့လူရဲ့အသေးကောင်တွေပြန်စားအဲ့ဒီငါလူကပြန်စားနဲ့ပတ်ချလဲနေတာဒါကအခုအိန္ဒိယခေတ်ရဲ့ဒီဟာတွေကိုပြန်ပြီးတော့အရင်ကဟောတာအဲ့ဒီလိုသုတ်တန်တသာတင်ញိုင်ဝမှာစွပြခံထားရတဲ့အလောင်းကောင်ကိုခွဲတယ်လင်းတာတွေငှက်တယ်တက်ကြောက်တယ်အကုန်လာစားကြမယ်တဲ့နော်အဲ့ဒါတွေစားကြပြီးတော့နော်ဒီခန္ဓာကိုယ်ကြီးဟာဆက်ဆုပ်ပွဲရောရှားပွဲကြီးတကြောင်မဩဒီခန္ဓာကြီးကပုတ်ရမယ်သဘောကြီးပါလားပွားရမယ်သဘောကြီးပါလား ပိုတွေထိုးရမယ်သဘောကြီးပါလားလောက်တေးစားရမယ်သဘောကြီးပါလားအော်ဒီခန္ဓာကိုယ်ကြီးကယွန်တရားဆက်ဆုပ်ပွဲပါလားလို့အတုပကမ္မထံကိုအကြိမ်ကြိမ်ပွားရတယ်တဲ့နော်နံပါတ်30တဲ့နော်ဒါကအခုဆက်ဆုပ်ပွဲယွန်ရှာပွဲကိုကောင်အောင်အပေါ်မှာပညာရှိတဲ့သူတွေရဲ့နှလုံးသွင်းပုံနဲ့ဝတ်မှာကျွတ်လွတ်ပုံကိုပြလို့တော်မူတဲ့အတွက်ဟောပြပါဂါထာတွေကိုဆက်လက်ပြီးတော့ဟောပါတယ်ဓမ္မ30 ဗုဒ္ဓသာသနာမှာမြတ်စွာဘုရားဟောတဲ့ဒီဝိဇယသုတ်တံတရားကိုနာရတဲ့အတွက်ကြောင့်ဝိပဿနာဉာဏ်ပညာနဲ့ပြည့်စုံတဲ့ယောဂီဟာဒီခန္ဓာကိုယ်ပေါ်မှာအမှန်တိုင်းသိမြင်တယ်ဒီလို အမှန်တိုင်းသိမြင်တဲ့အတွက်ကြောင့်ခန္ဓာကိုယ်ကိုညာတပရိညာတိရဏပရိညာပဟာနာပရိညာဆိုတဲ့ပရိညာ၃ပါးနဲ့ပိုင်းခြားဝေဖန်ပြီးသိနိုင်ပါတယ်တဲ့ဒီလိုရှုလာတဲ့အခါကျတော့ခန္ဓာကိုယ်အမှန်မြင်တာမိဒီခန္ဓာကိုယ်မှာတကယ်ရှိနေတာတွေက အယောတို့အကြောတို့ဆံမင်းတို့မှွင်းညင်းတို့ဒါတွေရှိတာပါလားလို့သိတာကညာတပရိညာဒီခန္ဓာကိုယ်ကြီးမှာအယောတို့အကြောတို့အသွေးတို့ဒါတွေပဲရှိတယ်32ခုတာသားတွေပဲရှိတာကညာတပရိညာဒီခန္ဓာကိုယ်မှာရှိတဲ့ယုတ်တရားနံတရားတွေဟာအနေစာမမြဲပါလားဒုက္ခဆင်းရဲပါလားအစိုးမရအနတ္တပါလားလို့သိတာကအဲ့ဒါကတိရညပရိညာတဲ့အနေစာဒုက္ခအနတ္တလက္ခဏာတွေသုံးပါးသိတာတိရညပရိညာ ဒီခန္ဓာကိုယ်မှာတွေ့တာစရာတတ်မဲ့စရာဘာတစ်ခုမှမရှိပါလားလို့သန္တာရာကကိုပယ်စွန့်တဲ့အနေနဲ့မက်ညာနဲ့ပယ်နိုင်တာကပါဟနာပညာပါဟာနာပရိညာတဲ့ပရိညာသုံးပါးကိုဒါခွဲပြသမင်းအကျိုးအကျော်အယိုးဒါတွေအလုံးကို သိတာကညာတပရိညာအနိစ္စဒုက္ခအနတ္တတရားတွေကိုသိတာကတိရညာပရိညာနော်အဲ့ဓာတွေကိုတဏမာနတွေအကုန်လုံး ဘာမှတွေ့တာစရာနှစ်သက်စရာမရှိဘူးဆိုပြီးမဲ့ညာနဲ့ပယ်လိုက်တာကပဟာနာပရိညာဆိုတဲ့ပရိညာ၃ပါးနောင်ဘတ်7ယခုတက်ရှိသဝိညာဏကငါရဲ့ခန္ဓာကိုယ်ကောင်လိုပဲဒီတက်မဲ့အဝိညာဏကဆိုတဲ့အသေးပြီးတဲ့တက်မဲ့ဆိုတာသေးပြီးတဲ့အတုအကောင်ဟာအရင်ကသွားနိုင်လာနိုင်စားနိုင်တောင်းနိုင်ခဲ့တယ်ဒီဝိညာဉ်ကင်းမဲ့နေတဲ့အဝိညာဏကသူတွေကောင်လိုငါရဲ့အသက်ရှိဒီသဝိညာဏကကိုယ်ကောင်ဟာလည်း နောင်တစ်ချိန်သူ့လိုပဲမသွားနိုင်မလာနိုင်မစားနိုင်မတောင်းနိုင်ဖြစ်မှာကဲအဝိညာဏကသဝိညာဏကတွေပြောတယ်ပါဠိလိုရှုပ်နေမယ်အဲ့တော့မသေးခင်ကဒီအပုတ်ကောင်ကြီးကလည်းငါလိုပဲသွားနေတာငါလိုပဲသွားခဲ့တာငါလိုပဲလာခဲ့တာငါလိုပဲစားခဲ့တာပဲအခုတော့သူ့မှာမသွားနိုင်မလာနိုင်မစားနိုင်တော့ဘူးအခုငါကလည်းပဲနောက်တစ်ချိန်ကျတော့အခုငါကလည်းသွားနိုင်သေးတယ်လာနိုင်သေးတယ်စားနိုင်သေးတယ်တောက်နိုင်သေးတယ် နောက်တစ်ချိန်ငါကလည်းသူ့လိုပဲမသွားနိုင်မလာနိုင်မစားနိုင်မတောက်နိုင်အလိုကြီးအပုတ်ကြီးအပွားကြီးဖြစ်မှာပါလားလို့အဲ့လိုသုံးသပ်ရမယ်လို့မြတ်စွာဘုရားအဲ့ဒါကိုဟောတာနော်အဲ့ဒါကြောင့်မို့ဒီခန္ဓာကိုယ်ကြီးဟိုတဲ့သွားနိုင်လာနိုင်အခုလိုဟုတ်တိုင်းမှဆိုတာညာနဲ့ရှုမြင်ပြီးကြံ့ကြံနေတဲ့ယောဂီဟာမိမိကိုယ်မှာရောသူတစ်ပါးကိုယ်မှာပါတွေ့တာပြီးကန့်ညှိတတ်တဲ့တတ်မဲ့တတ်တဲ့သန္ဓရာဂကိုမက်လေးပါးနဲ့အကျွင့်မဲ့ပဲတတ်ရမယ် နော်ဒီခန္ဓာကိုအဲ့ဒါကိုတခါတည်းဆန္ဒရာဂတွေအဲ့ဒါတွေပယ်ရမယ်နံပါတ်7မိမိကိုယ်မှာရောသူတစ်ပါးကိုယ်တွေမှာပါတဏှာဆန္ဒတွေပယ်တတ်ပြီးတဲ့ပညာရှိပုဂ္ဂိုလ်ဟာတည်ခြင်းကင်းရာဖြစ်တဲ့နိဗ္ဗာန်ကိုတဲ့မိမိညာနဲ့ပဲမျက်မှောက်ပြုနိုင်မှာဖြစ်ပါတယ်နော်ဒါဆက်နဂါထာမြတ်စွာဘုရားဟောခဲ့တာမြတ်စွာဘုရားရှင်အတုပဘာဝနာကမ္မထာနဲ့မဖို့နိဗ္ဗာန်ကိုရနိုင်တဲ့အထိနီလံပြတော်မူပြီးနောက် ဒီလိုအကျိုးကြီးမားစွာရနိုင်တဲ့ကမ္မထမ်းရဲ့အန္တရာယ်ကို ဖြစ်စေနိုင်တဲ့မိမိလျော့လျော့နေတာကိုကဲ့ရဲ့ရှုံချတော်မူလိုတဲ့အတွက်နောက်ဆုံးနှဂါထာကိုဖော်ပြပါတယ်။ဒါလောက်မက်လန်းဖိုလန်းကြီးကိုရနိုင်တဲ့ဒီကမ္မထမ်းကြီးကို ပေးထားတာကိုမိမိလျော့လျော့နေကြသည့်အတွက်မြတ်စွာဘုရားကနောက်ကထာနဲ့ခြေတော်နှစ်ချောင်းရှိတဲ့ဒီလူဟာတဲ့မစင်မကြဲရွံပွဲရာတွေအတိပြီးနေတဲ့မကောင်းတဲ့အနံ့ရှိတဲ့ ရေချောတာအမွဲနှတာလိမ့်ချက်ပေးတာတွေနေ့စဉ်နေတိုင်းပြုပေးနေရတယ်ဒီလိုနေတိုင်းပြုပေးနေရပေမဲ့အပုပ်အမျိုးမျိုးနဲ့ပြည်မြဲပြည်နေတဲ့ကိုပေါက်ဓာရအမာဝတွေကလည်းအပုပ်ကြီးတွေယွန်စရာတွေအမြဲယိုစီးနေတယ်တဲ့နော်ဒီလိုသဘောရှိတဲ့ခန္ဓာကိုယ်ကိုအကြောင်းပြုပြီးတော့ပညာမဲ့တဲ့လူဘာလတွေကငါပဲငါဟာပဲငါအတ္တပဲလို့ တဏမာနဒိဋ္ဌိတွေနဲ့မန်တက်နေကြသေးတယ်တဲ့သူတစ်ပါးတွေကိုလည်းမတူသလိုမတန်သလိုနှိမ်ချနေကြသေးတယ်တဲ့ဒီလောက်ပုတ်နေတဲ့ပွနေတဲ့ခန္ဓာကိုယ်ကြီးနဲ့ကိုကိုကိုမန်တက်သူတစ်ပါးတွေနှိမ်ချပြီးတော့လုံနေကြသေးတာတဲ့မစ်မစ်လျော့လျော့နေနော်ဒါကြောင့်မို့သစ္စာအမှန်ကိုမသိတဲ့အတွက်ကြောင့်သာယခုလိုကိုကိုကို မြောက်ပစ်မန္တပိသူတော်ဘာကိုနှိမ့်ချနေကြတာဖြစ်ပါတယ်တဲ့ဒါကြောင့်မို့မြတ်စွာဘုရားကကိုကိုကိုနှိမ့်ချရမယ်သူတော်ဘာတွေကိုမနှိမ့်ချရဘူးကိုကိုကိုတဏမာနဒိဋ္ဌိတွေပြုတ်အောင်လုပ်ဒါလောက်ပုတ်ပွားယွန်စရာဆက်ဆုပ်စရာတွေနဲ့ပြည့်နေတဲ့ခန္ဓာကိုအကြောင်းပြုပြီးတော့မာနဲ့မတက်တဲ့မတက်နဲ့မာနတွေမတက်နဲ့ဒီလိုမြတ်စွာဘုရားငါမင်းတို့ကိုဒီလိုတမထမ်းကြီးတွေပေးပြီးပြီယဟန်တော်တွေဆိုလဲမြတ်စွာဘုရား အဲ့ဒီကမ္မထာကြီး32ကွက်တာသာကမ္မထာကြီးချက်သားတော့ပေးပြီးပြီမင်းတို့အထာကြီးကိုယ့်အကိုရအောင်ပွားကြတော့ဘုရားကဒါပဲမိတ်ဦးဇင်းတို့တွေဦးဇင်းတို့ဒကာတော်မတွေအခုမသေးခင်အာတုဘသေပြီးအာတုဘဆိုတော့ဒီအာတုဘတွေအကြိမ်ကြိမ်ပွားအကြိမ်ကြိမ်ရှုဖျားပေးတဲ့ဓမ္မလက်ဆောင်ကြီးကိုတခါတည်းတတိတရားလက်ကင်ထားပြီးတော့အမျက်မပြတ်ပွားများနေရင်ဟောဒီဇနပရကလျာဏီဟာဟောဒီတုတ်တန်ကြီးလဲ ဆုံးပြီးတော့ဒီတုတ်တန်ကိုပွားများပြီးအတုဝကမ္မနာအခြေပြုတ်ပြီးတော့ရှုလိုက်တာနှစ်ရက်သုံးရက်မြောက်မှာယဟန္တာထေရီမာကြီးဖြစ်သွားပါတယ်တဲ့ဒါကြောင့်မို့ဒီနေ့ဇနဗရကလျာဏီထေရီမဟာနောက်ဆုံးတော့အဲ့ဒီမှာတရားသူရပြီးတဲ့အချိန်ကစပြီးတော့အမြဲတမ်းဟာဒီဇန်တရားတွေနဲ့ပဲအမြဲတမ်းနေလို့နော်ဇာယီဧတရက်ချိမြောက်ခြင်းကိုတာဝတိမှာမြတ်စွာဘုရားပြန်ပြီးတော့ ပေးခဲ့ပါတယ်ဇံဝင်စားနေတဲ့နေရာမှာအသာဆုံးအမြတ်ဆုံးဘိက္ခုနီမလို့မြတ်စွာဘုရားဗျာဒိတ်ပေးခဲ့ပါတယ်ဒါကြောင့်မို့ဒီနေ့ ဟောကြားခဲ့တဲ့ဦးဇင်းတို့ဇနပရကလျာဏီနာနာထေရီမရဲ့ဘဝနဲ့ဓမ္မကိုယနေ့တရားဓမ္မအပေါင်းသူတော်ကောင်းတို့တွေနာယူပြီးတော့ဩငါတို့ရဲ့မတည်ခင်နဲ့တည်ပြီးပုတ်ပွားနေတဲ့ခန္ဓာကိုယ်ကြီးပေါ်မှာမာနတွေမန်နေတက်မနေပဲနဲ့မေ့လျော့မနေပဲနဲ့ ဒီတရားတွေကိုအမျက်မပြတ်ဆင်ញင်ញင်မတရားတွေဖို့တရားတွေနိဗ္ဗာန်တရားတွေရပြီးတော့ဦးဇင်းတို့ဒကာဓမ္မတွေအောနာသေးဒုက္ခမှာအကုန်လုံးလွတ်ငြိမ်းနိုင်ပါတယ်ဒါကြောင့်မို့အောနာသေးဒုက္ခလွတ်ငြိမ်းအောင်32ခုဒါသကမ္မထံအတုပကမ္မထံဆိုတဲ့ဒီတရားတွေကိုနေ့စဉ်နေတိုင်းကြည်ကြံကြိုးကုပ်ပွားများအားထုတ်နိုင်ကြပါစေကုန်သတည်းသာဓု သာဓုသာဓုပါဗျာ